ဒီနေ့1339ခုနှစ်နောက်တစ်ခုလာဇန်7ရက်ပြညာကြက်နေပါမနေ့ကဘုန်းကြီးတို့ယောဂီများမှာလောလောဆယ်အတုသက်ဆိုင်နေတဲ့ဟာလေးသိစေချင်တာနဲ့ဒီဓမ္မပဒရဲ့ အရောဂယပရမလာပါဆိုတဲ့ဂါထာနဲ့တန်ဆာဆိုပြီးတော့ပတိနိတိကောသလဘယင်ဥတုကိုထုတ်ပြီးတော့ပြောသွားပါလားမနေ့ကတည်းကမိဒီမနိကေဥပရိပါဏသပါဠိတော်ရှစ်ခုမြောက်ဥဒိတဝိပင်္ဂသုစတင်ပြီးတော့ဟောဖို့ပါပဲဒီနေ့ကြပါပဲဒီဥဒိတဝိပင်္ဂသုဟောရပါလား ဒီတော့ကလေးကကောင်းပါလေသူကသူအချင်းလက်တွေ့တရားကျင့်သုံးနေတဲ့ယောဂီပုဂ္ဂိုလ်ဖို့ရသိပြီးတော့အရှင်ကြီးတဲ့တုပ်ကလေးပဲအခုလိုနှစ်ဟောင်းကုန်လို့နှစ်ပြည့်ကူးတော့မယ်အပြုမှာပါလေဘုရားဘာသာကိုသိကြတဲ့ဒကာဒကမတွေအခုလို ဘုရားကျောင်းကနေသွားရောက်ပြီးတော့ကြည်ကင်ကောင်းကျိုးရသာသနာနဲ့ပတ်သက်တဲ့ကုသိုလ်တွေအမျိုးမျိုးပြုကြတယ်။ဤဟောင်းကလည်းပဲဒါနသီလဘာဝနာကုသိုလ်တွေနဲ့နှုတ်ဆက်ပြီးတော့မြစ်တဲ့ကိုအဲ့ဒီကုသိုလ်တွေနဲ့ပဲကျူစုကြတာ။ဤဟောင်းကလည်းပဲအတ္တရှင်းရှင်း နိတိရောက်တော့အခါရောက်တဲ့အခါမှာလည်းပဲတန်တန်ရှင်းရှင်းပါဘူးနိဟောင်းနဲ့နိတိလောကီမင်္ဂလာတွေဘောလိအမျိုးမျိုးပြုကြတယ်လို့ထို့အတူပဲဒီမှာကုသိုလ်မင်္ဂလာတွေပြုပြီးတော့တန်တန်ရှင်းရှင်းဆောင်ရွက်ကြတာအဲ့တော့ကုသိုလ်မင်္ဂလာတွေပွားတဲ့နေရာမှာလည်းပဲအကြောင်းအားလျော်စွာဘောလိအခါအားလျော်စွာစွန့်နိုင်တယ်မြတ် အခုလိုဆောင်ရွက်ကြရတယ်ဒါနကုသိုလ်တွေပွားရတယ်သီလကုသိုလ်တွေပွားရတယ်ပြီးတော့ဘာဝနာကုသိုလ်တွေလည်းပွားရတယ်ဒါနကုသိုလ်ကတော့ကိုစားသုံးတဲ့ကဖဲ့ချွေပြီးတော့တတ်နိုင်သမျှလူဒါနာပါပဲတရားမှုရှိတဲ့သံဃာတွေလူဒါနာရှိတဲ့သတင်းသီလဆောက်တည်ကြတဲ့ဥပုသေတွေ တတ်နိုင်သမျှလူဒါနာဘုရားတို့ကသာသနာ့ဤတာမှာတော့တရားလိုတော်ကြသတိပဒဘာဝနာအထုကြတဲ့သံဃာတော်များအပါဝင်ယောဂီသူတော်စင်တွေကဒီဝတိကတတ်နိုင်တဲ့ပုဂ္ဂိုလ်များအထူးတလည်းပဲအကျိုးအမွေးတွေဝိဒါနာကုသိုလ်တွေရှိပြီးကြတာသရဏဂုံသုံးပါးနဲ့ကဘာအခုအခုခါမှာတော့7ပါးသီလ10ပါးသီလဝိဒါကြီးဆောက်တည်ကြတယ် သီလကုသိုလ်တွေလည်းပွားရတယ်ဒါနကုသိုလ်ကတော့လုတ်တင်လုတ်တိုက်တဲ့ဟာလုတ်တာပါပဲလုတ်တင်လုတ်တိုက်တဲ့ဟာလုတ်တယ်လို့လူသားပြည်သားရဲ့ပုဂ္ဂိုလ်ဟာသာနာစိအပြည့်ဝထားပြီးတော့ညာညာတာတာနဲ့မိမိရဲ့ကိုယ်လုံးပယောဂကိုထိမ့်သိဆောက်ရှောက်ခြင်းဖြင့်တစ်ဖက်သားပုဂ္ဂိုလ်ကိုကိုယ်စင်းရဲ့စိတ်ချင်းမဖြစ်ရအောင်စောင့်ကြည့်ရတဲ့ သီလကုသိုလ်တဲ့အဲ့ဒါကြီးလဲပွားရတာပါဒါကတော့မလုကောင်းပြောကောင်းတွေဟာတွေရှောင်ကျင်ရတာဒီမှာအခါကြီးရဲ့ကြီးဆိုတော့ရိုးရိုးမလုကောင်းမပြောကောင်းတာကောင်းတာလည်းမဟုတ်ဘူးမလုကောင်းမပြောကောင်းတဲ့နေသသီလတယ်မဟုတ်ဘူးအမွန်းတယ်အနေနဲ့ကိုပိုင်ဆိုင်တဲ့ကာမဂုဏ်တွေကခိတ္တဌာနရှောင်ကျင်ကြတာပြီးတော့အပျော်ပါးတွေလည်းပဲရှောင်ကျင်ကြတာ ကိလေဝစီမှုခေါ်တဲ့အလှပကြီးလည်းပဲရှောင်ကျင်ကြတာခန္ဓာနာနာကာမဂုဏ်ခံစားတဲ့ပုဂ္ဂိုလ်တွေကသုံးဆောင်တဲ့အိယာနေရာတွေဒါကြီးလည်းပဲရှောင်ကျင်ကြတာရိုးရိုးတန့်တန့်တရေဒီသူတော်ကောင်းပြည်ပြည်ပေါ့လေစောက်တည်သေးတဲ့သီလတွေလည်းပဲအမွန်းနေသီလတွေလည်းပဲဒီမှာပါသွားပါတယ်ဒီပါသီလဒါဒါဒီမကျုံးပေါက်ကြောင်ကြရအောင်ထိမ့်သိမ်းစောက်ရှောက်လို့ရှိရင် ကိုမှုနှုတ်မှုတွေလည်းပဲအထုတလည်းစင်ကြယ်ပြီးတော့မွတ်နေမွတ်ရဖြစ်သွားရဒီလားဒီစင်ကြယ်တော့မလုပ်ကောင်းပြောကောင်းတာတွေကြောက်ကြင်ပြီဆိုလို့ရှိရင်ကိုယ့်အတွက်နဲ့တစ်ဖက်သားပုဂ္ဂိုလ်ကြီးမနဲ့တာချမ်းသာပြည့်ရရောက်တယ်သိကောင်းလာတယ်မှာဒီများချမ်းသာအောင်လို့လူတဲ့ပစ္စည်းဖြည့်တင်းပြရတဲ့ဒါနကုသိုလ်ပွားရတာကတော့ဒီများချမ်းသာရေးတယ် လူရဲ့ပြည်စီပြည့်သွားတယ်ဆိုတော့သူများချမ်းသာသွားတာချမ်းသာတယ်သူချမ်းသာဖြစ်သွားတာသူများချမ်းသာပြီးပျော်ရွှင်တဲ့ပုဂ္ဂိုလ်ဟာဒီရဲ့ကိုယ်လုံးကြောကကြောင့်တစ်ဖက်သားပုဂ္ဂိုလ်မနစ်နာရေးဒါလည်းပဲကြည့်ရသေးတာပဲဝေဒဘုတ်ကိုမနစ်နာဘူးကိုစင်းရဲ့စိတ်စင်းရဲ့ဒီမဖြစ်ဘူးဒီဘာကတော့သမဏကျင်တာသလားတဲ့စိတ်ကြီးရှိပြီးတော့ကာမှုမှရှောင်ကျင်တာ၊ခုမှုမှရှောင်ကျင်တာ၊မိစ္ဆာစရမှုမှရှောင်ကျင်တာ၊လိညာပြောခြင်းမှရှောင်ကျင်တာ ဒါဒီကြောင်ကျင်းလိုက်ရတာတစ်ဖက်သားပုဂ္ဂိုလ်ဒုက္ခပေးရမရောက်ဘူးသိကောင်းတာကမလုံးသိမပြောသိတဲ့ဟာတွေကကြောင်ကျင်လိုက်တာအဲတော့ကြောင်ကျင်လိုက်တော့တစ်ဖက်သားပုဂ္ဂိုလ်ကြီးကိုစင်းရဲ့စိတ်စင်းရဲ့ကြီးသူ့ရှိတဲ့အတိုင်းပေါ့လေဒီတတ်သွားတာကိုစင်းရဲ့စိတ်စင်းရဲ့ကြီးဖြစ်သူ့ရှိတဲ့ချမ်းသာအတိုင်းပဲဒီတတ်သွားအဲ့ဒါကကာပြီးတော့ကောင်းတယ်လုံးသိတဲ့ဟာလုံးတာ လှုပ်တာတဲ့မလှုပ်တဲ့ဟာတွေမပြောတဲ့ဟာတွေရှောင်ကျင်ရတာကသာပြီးတော့ကောင်းတယ်လို့ဘုရားဗတာနယ်ပယ်ထဲမှာသာသနာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေအခုလိုသာသနာတော်ကြီးနဲ့ကျုံတိုက်ခိုက်လူအဖြစ်မှာပါဒီတည်ပြီးတော့ဒီလောက်ကုသိုလ်လေးနဲ့ရောက်ရဲကျင်းတယ်ရမလားဒါလောက်နဲ့ကျင်နိုင်ရမလားဆိုတော့ဒါလောက်နဲ့ကျင်နိုင်ရုံနဲ့တော့ မပြီးသေးပါဘူးမပြည့်စုံသေးပါဘူးတစ်ဖက်တစ်လားကနေပြီးတော့ဒီရဲ့စိတ်နေစိတ်ထားတွေတိုးမြင့်ပေးဖို့ဒါလည်းလိုအပ်ပါသေးတယ်ဒါနာကမိမိရဲ့စိတ်နေစိတ်ထားတိုးမြင့်ပေးနိုင်ဘူးဒီလားကလည်းမိမိရဲ့စိတ်နေစိတ်ထားတိုးမြင့်မပေးနိုင်ဘူးဒါရင်မလောက်ကောင်းဘူးဆိုရင်ရှောင်ကျင်လိုက်ဒါရင်မပြောကောင်းဘူးဆိုရင်ရှောင်ကျင်လိုက်ဒါကတော့ကိုမှုနှုတ်မှုကြီးရှောင်ကျင်ရတာစိတ်ကတော့ရှောင်ကျင်လို့မရဘူးစိတ်နဲ့က မတတ်ပါဘူးလို့လက်တွေ့ရှောင်ကျဉ်နိုင်ပေမဲ့လို့စိတ်ထဲကတော့အခက်မသိလို့ရှိရင်ပတ်ခြင်းဖြတ်ခြင်းညှင်းဆဲခြင်းနဲ့စိတ်ကြီးပေါက်တတ်တယ်စိတ်ထဲမှာဒေါသတွေဖြစ်နေတာပေါ့သူများပြည်စီမတရားမယူပါဘူးလို့စောက်တည်ဆောင်နေကြတဲ့အတိုင်းရှောင်ကျဉ်တော့ဒီမှာကာယကံမြောက်တော့ရှောင်ကျဉ်ရရောက်နေပါပြီဒါပေမဲ့လို့သူများပြည်စီတွေ့တဲ့အခါမှာစိတ်ကမထိန်သိမ်းရလို့ရှိရင်လူချင်းမမောတယ်အဘိဓါကြီးပွားတယ် ကိုယ်ပြည်စီဖြစ်စေခြင်းပဲပေါ့လောဘတွေနဲ့ပြစ်တတ်တာပဲဒါတော့မိစ္ဆာသာရမှုပြုလို့တဲ့ဟာတွေစိတ်တွေဒါတွေလည်းမတရားစိတ်တွေလည်းဖြစ်တတ်တာပဲကိုယ်ထိခိုက်လာပြီဆိုလို့ရှိရင်လင်းရင်ညာရင်ကောက်ကျင်တဲ့စိတ်တွေဒါတွေလည်းဖြစ်တာပဲကွာဒီညာနေနာအောင်လင်းရင်ညာရင်ကောက်ကျင်တာရှိပဲကိုယ်ကာကွယ်တဲ့အနေနဲ့ကိုယ်ကိုချစ်ခင်လို့ပေါ့လေလင်းရင်ညာရင်ကောက်ကျင်တဲ့စိတ်တွေဒါတွေဖြစ်တယ် ပြီးတော့မယုံမဖြောင့်တဲ့သဘောမမှန်ကန်တဲ့မမမကန်ပြောဆိုလို့ကလောဘရင်းခန္ဓာလည်းရှိတယ်ဒေါသရင်းခန္ဓာလည်းရှိတယ်မှာပြီးတော့လေရင်ညာပြင်ကောက်ချင်တဲ့စိတ်တွေဖြစ်နေတဲ့အခါလည်းလောဘဒေါသတွေစိတ်ထဲမှာလည်းတောင်းကြနေတာဒါတွေကမကျင်းဘူးတန်တရားတစ်ယောက်မှာဝိဇ္ဇာနဲ့တဏှာတက်ခံပါလာတဲ့ပုဂ္ဂိုလ်တွေကဘဝရရှိလာပြီဆိုရင် သဘောမှန်ကိုအမှန်တမ်းမသိတဲ့အဝိဇ္ဇာကပုပ်ပြီးကာကွယ်ထားတော့မရသေးတဲ့အာယုန်တွေကိုရတယ်။ရသေးတဲ့ဘဝတွေရတယ်။ရကျင်တဲ့အတိုင်းရှားခွေးရရှိလာပြီဆိုလို့ရှိရင်လည်းအဲ့ဒါကငါဟာလေးပဲလို့ဆွဲဆွဲလာလာနဲ့စုပ်ကြင်ထားတာအဝိဇ္ဇာသဏ္ဍဥပါဒံဆိုတာပေါ့လေဒါရီအထက်ဖြစ်နေတာ ငကောကတက္ကံရှိနေပြီကိုဝိဇ္ဇာနဲ့တဏှာဘဝတန်တရားရဲ့အမြင့်နှစ်ခုပေါ်ရတယ်မှာတက္ကံကပါလာတာတက္ကံပါလာတော့အကြောင်းအလျော်ဆိုအဲဒီတက္ကံနေပြီးတော့ဒီမှာစိတ်แท้မှာပြယုထန်တာကိလေသာတွေဖြစ်ရတယ်ဒါဝိဇ္ဇာတဏှာတက္ကံကြည့်ထားတဲ့အပေါ်မှာသဘောပါကအမှန်တိုင်းမသိတဲ့အဝိဇ္ဇာကဖုံးပြီးတော့မရသေးတဲ့ဟာတွေရကျင်လာရပြီးသားဟာတွေလည်းပဲ သာယာဆွဲလန်းတာတဲ့ခုံမီတတ်မဲ့တာပါလေပြီးတော့လည်းပဲပြည့်စုံတာအကြောင်းပြုပြီးတော့လည်းပဲမာမာနကြီးတက်တာဉာဏ်ကောင်းစားတာမနာလိုတာကိုယ်တို့အခြားခြားပုဂ္ဂိုလ်တွေမကောင်းစားစေချင်တာမပြည့်စုံစေချင်တာဝတ္တုမိစ္ဆရိယဒီတရားစုတွေဖြစ်နေတာပြီးတော့ငကိုဝိဇ္ဇာတဏှာတက်ခံပေါ်မှာယခုပြစ္ဆကအသက်ရှင်နေအသက်ရှင်စေကနာမှာ ကြုံတွေ့ရတဲ့အာရုံလေးနဲ့စပြီးတော့အဝိဇ္ဇာတဏဥပါဒမာနအိဒါမစရိယဒီတရားဆိုရင်စိတ်ထဲမှာဖြစ်နေတယ်ဆိုလို့ရှိရင်အဲ့ဒီစိတ်ကိုသင်ထားဟာတာညစ်ညတ်တဲ့စိတ်နေစိတ်ထားတိုးတက်တဲ့စိတ်နေစိတ်ထားအစိုးနိုင်နှိမ့်ကြတဲ့စိတ်နေစိတ်ထားရုံညံ့တဲ့စိတ်နေစိတ်ထားခေါ်တာပဲပဂရိတဲ့ကူကပါလာတဲ့စိတ်နေစိတ်ထားတွေပဲဒါမပြုတ်ပြင်ပြင်ကိုစိတ်နေစိတ်ထားတွေတော့ အဲ့ဒါဒီဘဝတင်လားဆိုတော့ဒီဘဝတင်မဟုတ်ဘူးဘဝဆက်ဆက်ကပါလာတာအဲ့တော့မပြုတ်ပြင်ပြင်ကိုအတိုင်းပြစ်ထားပဲဆိုလို့ရှိရင်ဒီစိတ်တွေစိတ်ထားကတော့အလိုလိုတိုးတက်လာမှာမဟုတ်ဘူးတမင်္ဂလာကိုပြုတ်ပြင်ရတာပြုတ်ပြဲမှတိုးတက်နိုင်တာပဲအိမ်ပေါ်ရောက်နေတဲ့ပုဂ္ဂိုလ်ဟာဒီကတိကနေတစ်စိတ်ချင်းတစ်စိတ်ချင်းလှမ်းတဲ့သွားမှကိုကြီးကအပေါ်မြင့်မြင့်ပါပြီးတော့နောက်ဆုံး ကိုယ်လိုရှိတဲ့အိမ်ပေါ်ရောက်မှာပေါ့တောင်တက်နေတဲ့ပုဂ္ဂိုလ်အားလည်းပဲတောင်ကြီးကစပြီးတော့တစ်တိပိတစ်တိချင်းတစ်တိချင်းတစ်သားချင်းတစ်သားချင်းလှမ်းတယ်မှာနောက်ဆုံးတောင်ထိပ်ရောက်မှာပေါ့အောက်ပိုင်းကမျောပြီးတော့သကတိအနေထားတိုင်းနေမယ်ဆိုလို့ရှိရင်တော့ပဲအထက်တန်းရောက်ပါလိမ့်မယ်အထက်ရောက်ပါလိမ့်မယ်မရောက်နိုင်ဘူးဒါလိုပဲဘောတမယတစ်ချောင်းလုံးမှာအဝိဇ္ဇာနဲ့တဏှာတက်ခံကပါလာတော့ မရသေးတဲ့အာယုန်တွေရကျင်တာရပိဒဟာတွေလည်းပဲစွဲလန်းမမနာတွေတက်တာမြတ်ကောင်းစားတာမနာလိုတာကိုလိုချပုဂ္ဂိုလ်တွေမကောင်းစားသေးဘူးဝန်တိုးတဲ့သဘောတွေဒါတွေဖြစ်နေတာထက်ကတက်ကဖြစ်နေတာသိနေသိသားတွေအလေးကြမပြုတ်ပြင်ပြင်ကိုပေါ့လေလက္ခဏာပြုတော့ဖြစ်နေတာသိနေသိသားနေကြမှုဆိုတာမျိုးကအထုပါမှသူတို့ကပြုပြင်နေရတာမဟုတ်ဘူးအလေကားသူတို့ကနေကြနေတာ အဲဒီလိုနှိမ့်ကြတဲ့စိတ်ကိုစိတ်ထားနေပြီးတော့တိုးမြင့်မပေးဘူးဆိုလို့ရှိရင်ဒီနှိမ့်ကြတဲ့အတိုင်းလည်းပဲဒီလည်းပြီးနေမှာပေါ့ပို့ပြီးတော့လည်းပဲနှိမ့်ကြတဲ့နှိမ့်ကြသွားမှာပေါ့ဒါဖြစ်နိုင်တာစိတ်တွေစိတ်ထားတွေနှိမ့်ကြတော့မဇ္ဇကလည်းပဲနှုတ်ကလည်းပဲမမှန်တဲ့စကားတွေထွက်တာပဲ အမှန်တဲ့စကားထွက်တဲ့သူများမိကျက်တဲ့မိကျက်စီတတ်တဲ့စကားဂုံးတိုက်တဲ့စကားထွက်လာမယ်ပြီးတော့ရုပ်ရည်ကြမ်းတဲ့စကားဒီလည်းပဲပြောမိပြောမိဘာမှအတိပ္ပယ်မရှိအကျိုးမရှိတဲ့ပြင်ပြင်းတဲ့စကားဒီလည်းပဲပြောရင်ပြောမိတယ်မှာဒါဖြစ်တတ်တာပဲဒီမှာအဲ့ဒီလိုဆိုလို့ရှိရင်နှုတ်ထွက်ကလည်းမကောင်းတော့ဘူးနှုတ်ငူရလည်းပဲညံ့ဖြစ်သွားညံ့ဖြစ်သွားပြီ ဒါနှုတ်မူရညာဖြစ်နေတဲ့ပုဂ္ဂိုလ်အထူးသဖြင့်လိမ့်တညာရတဲ့ပုဂ္ဂိုလ်ဟာမကောင်းတဲ့ကိုယ်အပြုအမူတွေလုပ်ဖို့ရလည်းဘာမှဝင်မနေတော့ဘူးမြတ်စွာဘုရားကိုယ်ရင်လည်းပဲဟောကြားထားတယ်မမမကံပြောရဆိုတတ်တဲ့ပုဂ္ဂိုလ်ကတိပြင်းအကုသိုလ်ဒုစရိုက်မပြုတ်ဝင်တာမရှိတဲ့အကုန်လုံးပြုတ်ဝင်တော့တာပဲဒီလိုမိတ်ကြထားတာရှိပါတယ်မမှန်တာပြောလို့ရှိရင်တော့ သူများတတ်ဖို့ဖြတ်ဖို့ညှင်းဆဲဖို့ဒါလည်းဘာမှမနေတော့သူများပြည်စီမတရားယူဖို့ဒါလည်းဘာမှမနေတော့ကိုမပိုင်တဲ့ကာမကိစ္စတွေမှာဖောက်ဖို့မှာမှာပြုခြင်းဖို့ဒါလည်းပဲဘာမှမနေတော့ဘူးအဲ့ဒီလိုဆိုလို့ရှိရင်မတော်မသင့်တဲ့ကာယတုစရိုက်ဒီလည်းပဲပွားပြီးသားဖြစ်သွားတယ်။ဒါစိတ်နေစိတ်ဓာတ်ဉာဏ်ဖြင့်ရနေပြီးတော့ နှုတ်အမူအရာလည်းပဲမကောင်းကိုယ်အမူအရာလည်းမကောင်းဘူးပေါ့လေဒီမှာအရိကာဒုစရိုက်ဝစီဒုစရိုက်ဒါဒီပွားရင်များလာတဲ့ကဒီကဏိခါကျတော့မကြည်မလင်းတဲ့တရားလို့ရှိရင်အဲ့ဒီဟာကအပင်ကြီးနဲ့ဆွဲချသွားတယ်နှိမ့်ကြတဲ့ဘဝကြီးရောက်သွားတာပေါ့လေငယ်ပြိဿံပြိဿအတုရေခေါ်တဲ့ဘဝ၄မျိုးတည်းကတစ်မျိုးမျိုးမှာသွားပြီးတော့ရှိရတာသိချောက်เสียကောင်းတာဓမ္မ နှကြောက်ကြကောင်းတာတော့ဘယ်ငယ်ကြတာမတော်မသင့်တဲ့ကိုယ်လုံးစိတ်အပြုအမူတွေရှိနေလို့ဒီမှာကြရတာပဲအဲတော့မတော်မသင့်တဲ့ကိုယ်လုံးစိတ်အပြုအမူတွေရှိနေသေးတယ်၍ရှိနိုင်လောက်တဲ့အခြေအနေမှာပေါ့ဒီမှာမပြုတ်ပြင်ပင်ကုန်အခြေအနေမှာရောက်နေသေးတယ်၍ဒီပုဂ္ဂိုလ်ဟာဘဝမသေးကြသေးဘူး ဒီကံဒီတစ်ချက်လေးမှာမကြည်ပလင်နဲ့သိသွားလို့ရှိရင်အောက်ဘဝဆွဲချသွားတာပဲမကောင်းဘူးအဝိဓိတစ်ချက်ရရရပြီးတော့ဒီမိရဲ့စိတ်တွေစိတ်ထားကိုတိုးမြင့်ပေးလို့မြင့်မားပြီးတော့တက်သွားမှာစိတ်ချတဲ့အနေမျိုးရောက်သွားမှာဒါမှရာဂဒေါသမောဟမာနဣဒ္ဓမစီယာစရှိတဲ့ တရားစိုးတွေကအာယုနဲ့ပူးပေါင်းပြီးတော့ဆွဲမချပါအဲ့တော့အပေကြနိုင်လောက်အောင်ရာဂဒေါသမောဟဒီတရားစိုးတွေကလွတ်သွားပြီဆိုလို့ရှိရင်ဘဝလည်းပဲမိညာထိတ်ဆန်းကြသွားပြီပေါ့စိတ်ချသွားရပြီအဲ့လိုစိတ်ချဖို့ဆိုတာကစိတ်နေစိတ်ထားတယ်မုံမြတ်ရတာမုံရတယ်မြတ်ရတယ်တိုးတက်ရတယ်ညင်မသွားရတာအဲ့ဒီညင်မအောင် ဒါနသက်သက်ကမတတ်နိုင်ဘူးသီလသက်သက်ကလည်းမတတ်နိုင်ဘူးအတုပဘာဝနာသက်သက်ကလည်းဘာမှမတတ်နိုင်ဘူးအခုလိုသတိပဋ္ဌာန်ဘာဝနာတရားတွေယူတည်တည်လေးလေးစားစားနဲ့စိစိဆက်ဆက်ချိန်ကြီးကျိုးစားပြီးတော့အထုပ်ပါမှာဒါမှစိတ်ကိုစိတ်ထားရည်မြတ်တာတက်တန်းတက်တန်းစားစိတ်ကိုစိတ်ထားရည်ဖြစ်သွားမှာ အဲလိုတတတစိတ်တွေစိတ်တွေစိတ်ထားတွေအရှင်ရလို့အပြည့်သွားလို့ရှိရင်ဟိုနာယုံနာသဘောမှန်လေးတွေသိလာမယ်ယုံနာဖြစ်ဖြစ်အိစ္ဆဒုက္ခအနတ္တချက်လေးတွေသိလာမယ်သူသဘောတိုင်းဖြစ်ပုံလေးတွေပေါ့လေတစ်စိမိတစ်စိတစ်စိမိတစ်စိဖြစ်ဖြစ်ဖြစ်ဖြစ်လာတယ်ဒီနည်းနဲ့ပဲဉာဏ်တွေတိုးတက်သွားလို့ရှိရင်ဟိုနာဉာဏ်ရဲ့စัจဉာဏ်ပဲမသိမှုပေါ့လေဒီမှာသူဝိမိုင်မှားမှု အဲ့ဒါကြီးတပြီးပြီးဒီမှာလျှော်ပြီးသားဖြစ်သွားမှာအဲနောက်ဆုံးယုံနာဓမ္မချုပ်ရင်းတဲ့နိဗ္ဗာန်ကိုအရိယာမင်းညာဘုညာနဲ့မျက်မှောက်ပြုလိုက်ပြီဆိုလို့ရှိရင်တော့ဒါတော်တော်စိတ်ချသွားပြီပေါ့ဒီရသိက္ခာပြိတာသူကခေါ်တဲ့အမှန်ဆိုးရတဲ့ဘဝဆိုးတွေကလွတ်သွားပြီပေါ့အဲ့တော့သာသနာတော်ကြီးနဲ့ကြုံကြိုက်တဲ့အခါမျိုးမှာအ ਨੇ ဆုံးသတ္တပတိမညာဘုညာနဲ့ ယုံနာနာပါချုပ်ငင်းတဲ့နိဗ္ဗာန်ကိုတဲ့မျက်မှောက်ပြုပြီးတော့သွားပါဒါမှအစစ်မြင့်တယ်လို့ခေါ်ပါတယ်အဲ့တော့အဲ့ဒီလိုအစစ်မြင့်တဲ့အထီးပေါ့လေအခုသာသနာ့ဘုန်းကြီးကြုံကြိုက်တော့ပေါ့လေတဲ့တန်းစားပြိပ္ပံဘာဝနာတရားတွေလည်းပဲအားထုတ်ရတယ်နာကောင်းပါတယ်အဲဒီလိုခွင့်တာတော့မှကိုကမပြုတ်ရင်ပြင်ကိုစိတ်နေစိတ်ထားတွေကို အခုလိုနည်းနဲ့တိုးညှိပြီးတော့သိချရတဲ့ဒီမပေးဘူးဆိုလို့ရှိရင်အမှန်တရားကြောက်ဖွယ်ကောင်းတာကုသိုလ်ကအကျိုးပေးပဲနဲ့ကြားတယ်အခုလိုလူဘဝမျိုးတူးတဲ့အဆင်းမျိုးနဲ့နတ်ဘဝမျိုးအဲရောက်တယ်ထားဘူးပေါ့လေသောတာပန်မှာဖြစ်နေချင်းရတော့အဲ့ဒီကုသိုလ်အရှိန်လေးကုန်တဲ့အခါမျိုးမှာမတော်တဲ့ဘဝတွေလည်းပြန်ကြသွားနေတယ်အဲ့တော့တန်တရားတစ်လျှောက်လုံး သတရားဝစီရဲတွေကလုံးဝမလွတ်သေးပြီကြောင်တော်မှာအမှန်တကြောက်ဝေရကောင်းတဲ့အပေငရဲကဗောလေအပေ၄ပါးကလွတ်ဖို့ရာအတွက်ဘုဒ္ဓဘာသာဝင်တိုင်းလိုအပ်တယ်ဆိုတာကောင်းသဘောပေါက်ရမယ်။ကောင်းသဘောပေါက်ပြီးတော့အခုလိုထက်တန်းသာသတိပ္ပံတရားတွေအချိန်မီပေါ့ဒီမှာကျိုးစားအားထုတ်ဖြစ်နေရတာ။သူစိတ်တရားတွေကျင်ဖယ်ပြီးတော့သူစိတ်တရားတွေပွားလို့ မိမိရဲ့စိတ်နဲ့စိတ်ထားတွေကိုအခုလိုသတိပဋ္ဌာန်ဘာဝနာတရားတွေရှုမှတ်ခြင်းအားဖြင့်တိုးမြင့်ပေးလို့ရှိရင်အကောင်းဘက်ကအကောင်းတိတ်ရောက်ဖို့ဒါတည်ကြနေပါတယ်။ကောင်းဘက်ကအကောင်းတိတ်ဆိုတာယဟန္တာဖြစ်ပါပဲ။ယဟန္တာဖြစ်တော့ထားပါတော့ခွန်ကြီးတော်တော့ဒီလောက်ထိအမြော်မှန်းပါဘူး။တော့ဘယ်ငရေကလွတ်တယ်ဆိုလို့ရှိရင်တော်တော့ပါပြီ။ဒါဒါအတွက်ပဲလွတ်အောင်ကြိုးစားနေရတာပါပဲ။အောင်လို့ခွန်ကြီးတို့ မာလီဆရာတော်ဘုရားကြီးကပကတိဝလင်္ကာတဲ့မှာပြထားတယ်သူကျင်သူသုံးနှလုံးမူပြီးကောင်းဆောင်ကြည့်လေတဲ့သူကျင်ဆိုတာဒုစရိတပါဠိလိုဒုစရိတပမာလိုကတော့ဒုစရိုက်အဲပမာမှုတက်တက်ဆိုလို့ရှိရင်တော့မတော်မသင့်နဲ့ကိုနှုတ်စိတ်အပြုမှုတွေတဲ့အဲ့ဒါတွေပေါ့လေ စာမှုခိုးမှုပိဿာစရာမှုကာတုစရိုက်၃ပါးလိညာပြောမှုဂုံတိုက်မှုပြီးတော့ရုပ်ရင်းတဲ့စကားတွေပြောဆိုမှုပြင်ချင်းတဲ့စကားတွေပြောမှုပေါ့လေဒီတုစရိုက်၄ပါးသူများပစ္စည်းမတရားလူကျင်မှုသူများပစ္စည်းဆင်းရဲစီလိုမှုုသိုလ်ကအကုသိုလ်ကံတို့ရဲ့အကျိုးပေးဟာမသိကုသိုလ်တို့လည်းပဲအကျိုးမရအကုသိုလ်တို့လည်းအပြစ်မရ ကုသိုလ်မရှိအကုသိုလ်မရှိသူတို့ရဲ့အကျိုးပေးရဘုဘွားနဲ့အတူအကျိုးလည်းပဲမရှိအကျိုးပြမရလို့ဒီလိုလွဲမှားတဲ့အမြင်မိစ္ဆာဒိဋ္ဌိခေါ်ပါတယ်အဲ့ဒါမနောတိစရိုက်၃ပါးလို့ခေါ်တယ်အဲ့ဒါဒုစရိုက်၁၀ပါးအဲ့ဒါကိုဘောလေဒီမှာရှောင်ကျင်ရတာကဒုကျင်တဲ့ဒုကျင်သူဘုန်းကြီးတို့ဒီအဲခါကြီးအရကြီးမှာဘောလေဒီမှာ ကိစ္စတရားကြီးကြောင်ကြရတာပဲဒီမှာဒီကျင်ဒုစရိုက်တရားတွေကြောင်ကျင်တယ်ဆိုရင်ပဲတော်ကောင်းလာပါပြီဒုစရိုက်တရားတွေကကြောင်ကျင်တယ်ဆိုတာအခိုက်တန်လေးလားတောင်းလေးလားဆိုတော့မဟုတ်ဘူးအဲ့ဒီကြောင်ကျင်မှုတွေကဆက်ကဆက်ကသွားနေရတာကြောင်ကျင်တယ်ဆိုလို့ရှိရင်ကောင်းတဲ့အပြုမှုလေးတွေဖြစ်သွားပြီပေါ့အဲ့ဒီကောင်းတဲ့အပြုမှုလေးတွေကစက္ကန့်နဲ့စက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းနာရီတိုင်းနာရီတိုင်းနေ့တိုင်းနေ့တိုင်းပေါ့ဒါရီရဖြစ်နေရမှာ ဟိုနေမကောင်းတဲ့အခါမှာဆိုးဆိုးဝါးဝါးဝိယောဂါကြီးမတိုးရမတည့်တဲ့အစာကြီးရှောင်ကြရမတည့်တဲ့အစာရှောင်ကြရတယ်ဆိုတာကတော့ဘေးမဖြစ်ရအောင်ပေါ့လေမတည့်တဲ့အစာရှောင်ကျုံနဲ့မပြီးသေးဘူးတည့်တဲ့အစာလည်းပဲဆောင်းမှုရွေးချယ်ပြီးတော့လည်းအတိုင်းအတာနဲ့စားတတ်ဖို့ဒါလည်းအရေးကြီးပါတယ်ဓမ္မအခုဓမ္မမတည့်တာတွေတော့မတော်တာတွေတော့မသိတာတွေတော့ဓမ္မရှောင်လိုက်ပြီးတည်ကျင်ဆိုတဲ့အတိုင်း တော်တဲ့တင်းတဲ့ဟာတွေအဲ့ဒါတွေကျင့်သုံးတတ်ဖို့သုံးတတ်ဖို့ပေါ့လေဒါအရေးကြီးပါတယ်ဒီကျင့်သုံးမှုကဒီချိန်တစ်ခါနဲ့မပြီးဘူးဆက်ခါဆက်ခါပေါ့လေတော်တဲ့အစာတွေနေ့စဉ်စားနေရတယ်လို့ပေါ့လေဒီမှာခန္ဓာကောင်းတဲ့အပြုအမူလေးတွေလည်းပဲမနေ့တိုင်းမနေ့တိုင်းနိုင်တိုင်းနိုင်တိုင်းနေ့တိုင်းနေ့တိုင်းဒါလေးတွေကပြည့်စုံနေရတာကျင့်သုံးနေရတာကမှသူသုံးတဲ့သူစိတ်တရားတွေပေါ့လေ ခန္ဓာကာယဒုစရိုက်၃ပါးမှရှောင်ကျင်တာရှောင်ကျင်လိုက်လို့ရှိရင်သူစရိုက်ဖြစ်သွားတာပါပစ္စည်းဒုစရိုက်၄ပါးမှရှောင်ကျင်တာဒါသူစရိုက်ပစ္စည်းဒုစရိုက်၄ပါးပေါ့ဒီမှာရှင်းသုံးပြီးသားဖြစ်သွားတာအဲမနောသူစရိုက်၃ပါးကရှောင်ကျင်တာပေါ့ဒီများပစ္စည်းမတရားလူကျင်တာမရှိဘူးလေသူကပြီးရင်ကမ်းရင်ချင်းရောက်ချင်းကူညီခြင်းတဲ့စိတ်တွေသာဖြစ်တာအဲသူများလည်းပဲချမ်းသာစေခြင်းနဲ့ကုချမ်းသာစိတ်ချမ်းသာဖြစ်စေခြင်း သူများမဆင်းရဲစေခြင်းသူများမနစ်နာစေခြင်းသူများမပျက်စီးစေခြင်းမေတ္တာကရုဏာကြီးကြီးပြီးတော့နေတာပါကုသိုလ်ဆိုတာရှိတယ်အကုသိုလ်ဆိုတာရှိတယ်ကုသိုလ်ကအကုသိုလ်ကအကျိုးပေးရဘုံဘဝနဲ့တကွာသူတို့ရဲ့ကောင်းဆိုးကျိုးပြလည်းပဲရှိတယ်ဆိုတာသမာဓိတိကိုလေသမထရတာသမာဓိတိကိုလက်ကင်ရှိတယ်မလက်ကင်ရှိနေတယ်မှာမနောတိချက်၃ပါးလည်းပဲဒါအမြဲပြည့်ရှိနေရတာတော့ သူ့သုံးဆိုတာသူ့စိတ်တရားတွေလည်းပဲအသုံးပြုပါကျင့်သုံးပါတဲ့ဒါလောက်ဆိုတော့ကောင်းနေပါပြီဒါဘုန်းကြီးတို့အခုသတိပညာစောင့်တည်ကြတဲ့ပုဂ္ဂိုလ်တွေကအခုနှစ်ဟောင်းကနေပြီးတော့နှစ်တည်းကုတော့မယ်ဆိုတော့တန့်ကျင်းတဲ့ကုသိုလ်မင်္ဂလာတွေနဲ့ပေါ့နှစ်ဟောင်းကိုနှစ်ဟောင်းကိုနှုတ်ဆက်ခဲ့ပြီးတော့အဲနှစ်တည်းကိုပေါ့ န့်ရှင်းတဲ့ကုသိုလ်မင်္ဂလာတွေနဲ့ဒီမှာကျူဆိုကြရတာမနှံကောင်းတာသူကျူသူတုံးဆိုတဲ့အတိုင်းပေါ့ဒါတော့တင်လာဆိုတော့မဟုတ်သေးဘူးသတိပဋ္ဌာန်ရဲ့အကျိုးသွားကိုဒီနာလည်ပြီးတော့သတိပဋ္ဌာန်တရားပေါ်မှာတန်ဖိုးထားတဲ့ပုဂ္ဂိုလ်များကတော့ဟောအခုလို့ခါရောက်တဲ့အခါပါလေအထူးတလဲပေါ့ကျူလည်းပဲကျူနေပြီးတော့ဝင်နေကြတာအဲဒီကျူလည်းပဲအခုကပ်ပြီးတော့ပေါ့ဒီကျူလေးလောက်ကကြားလေး အတဲလေးနိသန်တရနေ့ဘောလေးအမြင်ရှိတော့ခွင့်တာလို့ကြိုးစားရတာပေါ့စိတ်နေစိတ်ထားကြီးတိုးပြပြီးတဲ့နေ့ဘောနော်အကြိုးစားရတာသူစိတ်တရားတွေအကြောင်းကြည့်ုံနဲ့သူစိတ်တရားတွေပွားရုံနဲ့မလုံလောက်သေးဘူးသူသာသနာတော်ကြီးနဲ့ကြုံကြိုက်တဲ့ကြုံကြိုက်တဲ့အခါမျိုးမှာကျင့်သုံးရတဲ့အခုလိုသတိပဋ္ဌာန်တရားကအကောင်းဆုံးပဲဆိုတာပေါ့လေဒီလိုအတိစိတ်ကအပြည့်ဝယဉ်ကြည်ချက်အပြည့်ဝထားပြီးတော့ပေါ့ ဒီမှာသာသနာ့ရေးတာရောက်ရှိပြီးတော့တရားကြီးအထောက်ကြတာနှလုံးငိုပြီးဆိုတာဒီနှလုံးဓာတ်ဒီမှာမုံမြတ်ကဖြစ်အောင်ကြိုးစားဒီနှလုံးမုံမြတ်ဖို့ဆိုတာအခုလိုအထောက်ရတာပဲကိုယ်ရဲ့စိတ်ဆိုင်ပြီးတော့ပေါ်ရပေါ်ရလေးတွေပေါ်ဆဲလိုက်ပြီးတော့ဒီမှာရှုနေရတာမြင်တိုင်းရှုကြားတိုင်းရှုနားတိုင်းရှုစားတိုင်းရှုဒီတိုင်းရှုဒီတိုင်းရှုကိုယ်တိုင်းစံတိုင်းစောင်းတိုင်းငယ်တိုင်းကြွားတိုင်းနှာတိုင်းခြားတိုင်းပေါ့ဒီမှာတချို့တည်းရှုနေရတာ ရှိခိုက်ရှိခိုက်လေးတွေလိုက်လိုက်ပြီးတော့ရှုနေရတာရှုနိုင်လောက်အောင်လည်းမပြတ်မလားဒီမှာကြောင်းကြဆိုင်ပြီးနေရတာစိတ်တွန်းအားလေးအများကြီးရှိရတာစိတ်ကလေးနဲ့မှရော့မသွားစေရဘူးအေးဆက်ဆက်ဖြစ်မသွားစေရဘူးတင်းတင်းရင်အပူရခြင်းပေါ့လေသမဗရာလုံလဝိရိယနဲ့အစဉ်ကြောင်းကြဆိုင်ပြီးနေတာတမာယောကမဲ့ခင်ကြီးပါနေတာအဲ့တော့ထက်တာနဲ့တမာယောကမဲ့ခင်သမဗရာလုံလဝိရိယနဲ့ကြောင်းကြဆိုင်ပြီးသလား ရောက်ကြတိုင်းပြီးတဲ့အာယုန်လေးတွေပေါ်မှာစိတ်ကလေးတွေရမှာကြာရောက်ကြာရောက်နေတယ်တက်ကပ်ပြီးတော့တီးတည်နေတယ်ဥပဌာဏတတိဆိုတာကဥပကပ်ပြီးတော့ဌာဏတီးနေတာတက်ကပ်ပြီးတော့တီးနေတာရေထဲမှာဖော့ပြချလိုက်တဲ့အခါမှာပွက်ချက်ချက်ကြီးဖြစ်ပြီးတော့သွားတဲ့အနေမျိုးမဟုတ်ဘူးရေထဲကြောက်ကလေးပြချလိုက်လို့ရှိရင်စုပ်ကလေးမြုပ်သွားတယ်လို့ပေါ့မိမိကြောက်ကြစားပြီးတော့ရီမှန်းတဲ့အာယုန်ထဲမှာပေါ့ ကျွတ်မှတ်တဲ့စိတ်ကလေးကလည်းဆွဲဆွဲပြီးတော့မြုပ်လိုက်သလားလို့ထင်ရလောက်အောင်စိတ်ကလေးစိတ်ကလေးမြုပ်မြုပ်သွားအောင်မြုပ်မြုပ်ဝင်ဝင်သွားတာပဲဥပဋ္ဌာဏတတိကြီးခင်းနေတာအဲ့ဒါကိုထားရအာယုံမှာစိတ်ကလေးကမြုပ်သွားပြီဆိုလို့ရှိရင်အလိုမရှိရတဲ့ကိလေသာဖြစ်เสียရပါလို့တခြားတစ်ပါးအာယုံတွေစိတ်ကပြတ်မသွားဘူးအဲ့ဒီပြတ်မသွားတာဟာဒါသမာဓိခေါ်တယ်အဝိဇ္ဇေပေါ်သမာဓိတယ် အဝိကေဘောအလိုမရှိအပ်ကိလေသာဖြစ်เสียအာယုန်ဤသို့အာယုန်ကြီးတို့စိတ်မပြတ်သွားခြင်းသည်သမာဓိသုစိတ်ကြည်ကြီးကိုသမာဓိပဲတဲ့ဒီမှာစိတ်ကလေးစုစုစီစီဖြစ်သွားတာကြည့်ရကြည့်ရအာယုန်လေးပေါ်မှာဖောင်းတာလေးမှလိုက်ဖောင်းတာပေါ်မှာစိတ်ကလေးစုစုစီစီဖြစ်သွားတာပိန်တာမှလိုက်ပိန်တဲ့ပေါ်မှာစိတ်ကလေးစုစုစီစီဖြစ်သွားတာထိုင်တာမှလိုက်ထိုင်တဲ့ပေါ်မှာစိတ်ကလေးစုစုစီစီဖြစ်သွားတာ ကြည့်တယ်မှလည်းကြည့်ကြည့်ွက်ပုံမှာစိတ်ကလေးကစူးစူးဖြစ်သွားတာအခြားခြားပေါ်ရလေးတွေပေါ်တိုင်းပေါ်တိုင်းဒီရလည်းပဲအာယုလေးပေါ်လာလို့ရှိရင်မှတ်မဟဆိုတဲ့ပြင်ဆင်ချက်အပြည့်ဝထားပြီးတော့အထူးကြောင့်ရဆိုင်ပြီးနေတာစိတ်တွန်းအားကောင်းနဲ့ကြောင့်ရဆိုင်ပြီးဆက်ဆက်လာလာနဲ့ကြောင့်ရဆိုင်ပြီးကြောင့်ရဆိုင်ပြီးတော့ကြောင့်ရဆိုင်ပြီးတဲ့အာယုလေးပေါ်မှာကျူးမတဲ့စိတ်ကလေးကကပ်ကပ်ပြီးတော့တီးတီးကြပြီးတော့တခြားတော့မပြေးမပြန်ပဲနဲ့ဟောတမာရီတွေတော့ခဏိကတမာရီတွေဖြစ်နေတာအဲ့ဒီခိုက်တာမှကြည့် ရှုမှတ်တဲ့စိတ်ကလေးတစ်ကြိမ်ညတစ်ကြိမ်ညဖြစ်သွားလို့ရှိရင်အဲ့ဒီစိတ်ကလေးတွေမှာခန္ဓာလူကျင်တဲ့လောဘပါကလားဆိုတော့မပါဘူးလောဘကလွတ်သွားပြီရှုမှတ်တဲ့နည်းနဲ့တမလောဘကလွတ်သွားအောင်လို့တိုးမြင့်ပြေးလိုက်တာစိတ်နှလုံးသားလေးရတခါတည်းမွန်သွားတာမြတ်သွားတာဗလိတိုးတက်သွားတာအဲ့ဒါလိုလုပ်အောင်လုပ်ရတာပဲ အဲ့ဒီခိုက်တာဘာကနာမကျင်တတ်စရာအာယုံမုန်းစရာအာယုံတွေစဉ်းစားပြီးတော့တွေ့မြင်ကြားပြီးတော့ဗောလေမြင့်တဲ့ဒေါသမုန်းတဲ့ဒေါသတွေလည်းပဲရှိနေသလားဆိုတော့အဲ့ဒါလည်းမပါဘူးဟောဒေါသလည်းလွတ်သွားတယ်ကိုထားရအာယုံလေးပေါ်မှာစိတ်ကလေးတွေမှာသူ့အစီအစီဖြစ်နေတဲ့အခိုက်စိတ်နေစိတ်ထားကိုယုံညံ့စေတတ်တယ်နှိမ့်ချစေတတ်တယ်ဒေါသကနေလွတ်သွားတာတွုံးမြင်ပေးနေတာစိတ်ကလေးခုန အပေါ်တတ်တဲ့ပုဂ္ဂိုလ်ဟာဒီကလေးနင့်တက်လိုက်တဲ့အခါကျတော့တစ်ထစ်လှမ်းတက်လိုက်လို့ရှိရင်တစ်ထစ်ကအတွက်ပေါ့ကိုကမြင့်ပါသွားတယ်နောက်တစ်ထစ်နင်းပြီးတော့တက်လိုက်လို့ရှိရင်နောက်တစ်ထစ်သာအတွက်ကိုကမြင့်မြင့်ပြီးတော့ပါသွားတယ်တောင်တက်တဲ့ပုဂ္ဂိုလ်ကလည်းပဲသူနည်း၎င်းမတစ်ထစ်သာလှမ်းတက်လိုက်လို့ရှိရင်တစ်ထစ်သာအတွက်ကိုကအပေါ်မြင့်ပြီးတော့ပါသွားတာဒုတိယတလားလှမ်းတက်လိုက်လို့ရှိရင်ဒုတိယတလားအတွက်ကိုကမြင့်ပါသွားတာ လှမ်းနိုင်လေလေပို့ပြီးတော့ကိုကမြင့်သွားမြင့်ပါသွားတယ်။ဟောနောက်တော့လှမ်းမများတဲ့ခါကျတော့တောင်ရဲ့တဝင်လားသုံးချိုးတစ်ချိုးအဲသုံးချိုးအဲသုံးချိုးမှနှစ်ချိုးလောက်အဲနောက်ဆုံးတောင်ထင်းရောက်ဖို့ပေါ့လေ။ဒါသိကြတယ်။အဲ့လိုတုံးကြီးပေးတယ်။မလှမ်းရင်တော့လှမ်းမတည့်ဘူးဆိုလို့ရှိရင်တော့ဒီတိုင်းရနေမှာပေါ့။တရားတာဘာမှအကျိုးမရှိပါဘူးပြင်မလဲဆိုတော့ပြန်ဆင်းလို့ရှိရင်တော့ဒါအောက်ပြန်ကျသွားမှာပေါ့ဒါကတော့သိကြပါလေ ဥဒမတောင်ထက်ရောက်မှအကျိုးရှိမယ်။ကျောင်းပေါ်ရောက်မှအိမ်ပေါ်ရောက်မှအကျိုးရှိမယ်ဆိုတာပေါ့ဒီကောင်းသဘောပေါက်ပြီးတော့တစ်ထစ်ချင်းတစ်ချင်းလမ်းတက်နေလို့ရှိရင်တစ်ထစ်စာအတွက်ကွက်ပြီးတော့တွက်ပြီမယ်လို့အတွက်တဲ့အခါမှာလည်းအကျိုးများများကြီးမရှိပြီမယ်လို့အဲ့ဒီအထစ်ပေါင်းရေးတွက်လိုက်လို့ရှိရင်ခါတဲ့တမမြင့်မြင့်တက်သွားတဲ့ဟာတွေအမှန်အားရစရာကောင်းတာဒါလိုပဲအခုကိုယ်ထဲမှာစိတ်ဆက်ပြီးတော့လောလောဆယ်ပေါ်တဲ့အာယုံနဲ့ကြိုက်အောင်လို့ အစင်မပြတ်ကြောင်းညာဆိုင်ပြီးနေတာစိတ်တွန်းအားကောင်းကောင်းလေးနဲ့ပေါ့လေရော်ရဲသွားတာမရှိဘူးအစ်သက်သက်ဖြစ်သွားတာမရှိဘူးတွန်းအားကောင်းကောင်းလေးနဲ့ဒီမှာတွန်းတွန်းပြီးတော့ပြေးနေတာတွန်းပြေးသလားတွန်းပြေးရကြောင်းညာဆိုင်ပြီးရအာယုံမှာမတ်တဲ့စိတ်ကလေးကကပ်ပြီးတော့တည်ကြနေတာဒီခါမှာတခြားတစ်ပါးမပြေးတာအဲ့ဒီခါမျိုးမှာတော့စိတ်ကလေးမြင့်မြတ်နေတာတော့ဒေါသလည်းမပါဘူး မာနလည်းပါသလားဆိုတော့မာနလည်းမပါဘူးသူများကောင်းစားတာမနာလို့လည်းအိတ်သာပါသလားဆိုတော့မပါဘူးကိုယ်လိုအခြားပုဂ္ဂိုလ်မကောင်းစားစေခြင်းနဲ့မပြည့်စုံစေခြင်းနဲ့ဝန်တိုးတဲ့သဘောနဲ့ပါသလားဆိုတော့မပါဘူးဓမ္မအောင်ပြပွားစီတာတရားမြတ်မှတ်နေဘာဝနာဆိုတဲ့အတိုင်းမိမိရဲ့စိတ်နဲ့စိတ်ထားကိုညဉ့်ညက်ထက်တန်းကြသွားအောင်တိုးမြင့်ပေးတဲ့ဘာဝနာတဲ့ဘာဝနာဆိုတာဘုရားဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်တိုင်းရဲ့နားမှာတော့ဘာဝနာဘာဝနာဆိုတာသိနေကြတာပါပဲ ဘာဝနာဆိုတာပွားတယ်ဆိုတာဒီလောက်တော့သူ့လူကြတာပါပဲဒါပေမဲ့လို့ဒီထဲမှာငုတ်နေတဲ့အဓိပ္ပာယ်ကဘာလဲဆိုတာလည်းရှင်းရှင်းလင်းလင်းမသိကြဘူးဟောလက်တွေ့နဲ့ပြောတဲ့အခါကျတော့ကျင့်ကြရပြီကွာဝိသဒနာတက္ကံပါလို့ရှိနေတဲ့ပုဂ္ဂိုလ်ကြီးကဒီတိုင်းမပြုတ်ပြီးပင်ကိုယ်စိတ်နဲ့စိတ်ဓာတ်ဟာညံ့ဖြစ်နေရုပ်ညံ့အဲ့ဒီညံ့ဖြစ်တဲ့စိတ်နဲ့စိတ်ဓာတ်ကနေပြီးတော့အထူးသဖြင့်စိတ်ကိုညံ့ဖြစ်စေတတ်တဲ့ရာဂရောဓမောဟ မာနအိတ်တမကျဒီတရားစုတွေကလွတ်အောင်အခုလို့သတိပဋ္ဌာန်ဘာဝနာနည်းနဲ့ပေါ့လေတိုးမြင့်ပေးတာသိကောင်းတဲ့အလုပ်ပဲဆိုတာဒီလိုရှိမှနေလို့ရှိရင်စိတ်ဝင်စိတ်ထားပြီးတိုးတက်နေတာပဲဆိုတာသဘောပေါက်တယ်ဘာဝနာဆိုတာဒါပဲဆိုတာကောင်းသဘောပေါက်တာဒါစိတ်ဝင်စိတ်ထား ကြီးသွားမြင့်သွားအောင်မြတ်သွားအောင်ဟောဒီမှာတွန်းပြပေးနေတဲ့ဘာဝနာတရားကြီးတစ်ချက်မှရင်တစ်ချက်တွန်းပြပေးရရောက်တယ်နောက်တစ်ချက်မှရင်နောက်တစ်ချက်ဆယ်ချက်မှရင်ဆယ်ချက်တွန်းပြပေးလိုက်တာပဲအဲတဏှာကြီးမှနေလို့ရှိရင်တဏှာကြီးသာပဲစိတ်ကိုတွန်းပြပေးနေတာအဲ့ဒီနည်းနဲ့တွန်းပြရမှာမပြုတ်ပြင်ပင်ကုန်တိုင်းထားလို့တော့ဘယ်စိတ်မြင့်မြတ်ပါလိမ့်မယ်ပြောကြတယ်ဒီကစိတ်ကြီးစိတ်ကြီးသိထားတယ်မြင့်မြတ်ပါတော့ဒီညမှာကောင်းကြမှာကြမှာဘူးဆိုတာဉာဏ်တဏှာကြီးတော့ဖြစ်ဘူးဟောမှုနေနေဒီဖြစ်နေတာသူသိမှမသိဘူး အခုလိုပရိပဒဘာဝနာဤပြုပြုမှုမရှိဘဲနဲ့စိတ်နဲ့စိတ်ဓာတ်မြင့်မြတ်တယ်ဆိုတာပြောလည်းပဲနားရကြရတာရှိပါအတိတ်ပဲမရှိပါဘူးဘယ်လိုပုဂ္ဂိုလ်ကြီးပဲဖြစ်ဖြစ်ဘယ်လိုသရောကြီးပဲဖြစ်ဖြစ်ဘယ်လိုလူကြီးလူကောင်းကြီးပဲဖြစ်ဖြစ်ပေါ့အခုလိုအာမထုတ်ပဲနဲ့မရတော့ဘယ်တော့မှစိတ်နဲ့စိတ်ဓာတ်မမြင့်မြတ်ဒါကတော့သိကြတာမပြုတ်ပြင်ပြင်ကိုစိတ်ကဒီတိုင်းပြင်ထားလို့ပဲတိုးတက်ပါလိမ့်မလဲမဟုတ်တဲ့ဟာပဲပြုတ်ပြင်မှတိုးတက်တာပဲအခုဓမ္မ ဒီမင်္ဂလာပါလေအချိန်ကြီးတောက်ကြပြီးတော့ပြည့်နေနေတဲ့ကြားထဲတော်မှာစိတ်ကဖောက်ဖောက်ပြီးတော့သွားလိုက်တာလေဒါရမှာပဲသိလို့မရသိလို့မရဖြစ်နေတာကြောင်ကြောင်ကြောင်ကြအနှတွားလိုက်တာဆိုတာတောရကတောင်နှံ့နေတာမိမိရဲ့စိတ်နေစိတ်ဓာတ်အခြေအနေကြည့်ပြီးတော့တရားနေတဲ့ရောက်လာမှကောင်းကြည့်တာငါစိတ်ကမဟုတ်သေးဘူးဆိုတာကောင်းကြည့်တာတရားနေတဲ့ရောက်ရင်တော့ကိုယ့်အကူတော့ဟုတ်နေတာအဖြစ်ကြီးနေတာပါတရားနေတဲ့ရောက်လာမှကောင်းကြည့်တာကစိတ်နေစိတ်ဓာတ်ကမမှန်ဘူးဆိုတာကော စ်ကလေးလက်ကလေးတမှာတစ်စက္ကန့်အတွင်းမှာကိုပဲဟိုသွားလိုက်တာလားဓမ္မနဲ့တွဲဆိုလို့ရှိရင်တော့သူပြောစရာမရှိတော့ဘူးအဲတဏှာကြီးတွဲဆိုလို့ရှိရင်တော့ဘယ်ပြောဖို့ရရှိအောင်လဲသုံးလို့လည်းကြရပါတော့စိတ်နေစိတ်သားတွေမဟန်ဘူးဆိုတာတော့တော့ကြည့်လာတာတမဥပဒမစိတ်နေစိတ်သားတွေပြုပြင်ပေးနေတာမပြုပြင်ပြင်ကိုစိတ်နေစိတ်သားနေပြီးတော့အထုတလေပေါ့လေတိုးတဲ့သွားအောင်လုပ်နေတာတော့အော်တိုးတဲ့သွားအောင်လုပ်နေတော့အော်တမာတိနည်းနဲ့အခု နှလုံးမူပြီးတဲ့စိတ်နှလုံးတတ်ဒီမမြတ်နေတာမနကောင်းနန္ဒီယာကြနှလုံးမူပြီးအစစ်စစ်နှလုံးတတ်ဒီမှာမမြတ်သွားတာအယုံနာနေတိယုံနာကြောင်းကျိုးတိယုံနာပြီးတဲ့အိစ္ဆရုကအနတ္တဆက်လက်ပြီးတိတိတိတိသွားတာတိတိတိတိတိတိတိကလည်းတက်တက်တက်တက်သွားတာခုနလေးလေးဒီကနေ့တန်းလာတက်တဲ့ခါကျတော့လွှားလည်းလွှားလည်းကိုကညင်းညင်းညင်းညင်းတော့ပါသွားတယ်လို့မတိမတာလေးပါပါသွားတာအဲနောက် အပေါ်လဲရောက်ပြီဆိုလို့ရှိရင်အကုန်လုံးရှင်းနေတာပဲတောင်ပေါ်ပြောက်ခင်ကတော့ဘေးပေါင်းကြီးဘာတွေရှိတယ်ဆိုတာမသိဘူးပေါ့အဲတောင်ပေါ်ရောက်တဲ့ခါကျတော့ရှင်းပဲကြည့်လဲရှင်းနေတာပဲတောင်ပဲကြည့်လဲရှင်းနေတာပဲအနောက်ပဲကြည့်လဲပဲရှင်းနေတာပဲမြောက်ပဲကြည့်လဲပဲရှင်းနေတာပဲအကုန်လုံးပါဝင်ကျင်လက်ပါကြည့်နေလို့ရှိရင်အကုန်လုံးရှင်းနေတာတောင်ပေါ်မရောက်ခင်တော့ရောက်ခုတဲ့ပုဂ္ဂိုလ်ကပြောပြီးမှလို့ကိုယ်လေးမဟုတ်တော့ယုံတဲ့ယုံမှုခဲနေတယ်ကိုယ်လေးဖြစ်လာတဲ့ခါကျတော့ယုံရဘူးပေါ့ဒီလိုပဲစိတ်နေစိတ်ဓာတ်တွေတိုးမြင့်ပြီးလို့ တော်တော်လေးသိကြတဲ့ပန်းရောက်သွားပြီဆိုလို့ရှိရင်သိရှင်းနေတာတခါတည်းအပေါ်ကနေကတောင်ပေါ်ရောက်တဲ့ကူအပေါ်ကနေကြည့်ကြည့်နေရတော့အကုန်လုံးမြင်နေရတယ်သိကြတဲ့ပန်းရောက်သွားပြီဆိုရင်အကုန်လုံးရှင်းနေတာနာနေရကြတာနှလုံးမုံပြီးကောင်းခေါင်ကြည့်လေတဲ့ကောင်းဘက်ကကောင်းဘက်ကကောင်းတဲ့ရောက်သွားမှာတဲ့သောတာပန်ပြန်အားထုတ်လို့ရှိအပင်ကြီးကလွတ်တာပါလေပင်ကြီးကလွတ်သွားတဲ့ဆိုတော့ကောင်းသွားပါပြီအဲဒီမှာတစ်စိစိပြီးအားထုတ်လို့သကရကံဖြစ်သွားလို့ရှိရင် အမှန်ကျမ်းနဲ့ယုံရင်းနဲ့ကမ္မရကဗျာပါရဗျာပါရတွေလွတ်သွားသူကလူတဲ့ကမ္မရကဗျာပါရတွေရှိသေးတယ်။ဟောဒီမှာတစ်ဆင်းဆက်ပြီးတော့အာတုလို့အနာဂါမိမဲ့နဲ့နိဗ္ဗာန်မျက်မှောက်ပြုလိုက်ပြီဆိုလို့ရှိရင်အနာဂါဖြစ်သွားပြီ။အနာဂါဖြစ်သွားတဲ့အခါကျတော့ခုနသက္ကရာကမပင်နိုင်သေးလို့ကြားနေသေးရဲ့လူနေတဲ့ကမ္မရကဗျာပါရအဲ့ဒါလွတ်သွား။အဲ့ဒါလွတ်သွားတယ်ဆိုတော့ကာမဂုဏ်အဲယုံညံ့တဲ့ကာမဂုဏ်မသိတော့ဘူး။ ဘောဆက်ရအောင်မယ်ဆိုရင်ဇမပြည်မှာပဲဇမပြည်တော်မှာတုတ်တာဝါဒဆိုတာပဲဆန့်ရှင်းတဲ့အဲအနာဂံယဟနာပုဂ္ဂိုလ်တက်တဲ့နေရာဌာနကိုအဲ့နေရာဌာနမှာပြတာနာကောင်းအဲ့ဒီမှာတသိဆက်ပြီးတော့ယုံနာတရားတွေအဖြစ်ပြဒီဘောလေးဆက်ပြီးတော့ရှုလို့ဥပဒနာဉာဏ်ကြီးကိုရှင်းလိုက်တဲ့တော့ရအရတမေနဲ့နိဗ္ဗာန်မျက်မှောက်ပြုလိုက်ပြီတဲ့ယဟနာဖြစ်သွားပြီအဲ့ဒီကကြလို့ကျင်တော့အောက်မဲ့၃ပါးကမပင်နိုင်ဘူးလို့ကြားနေတဲ့ ကိလေသာတွေအကုန်လုံးတခါတည်းရှင်းလိုက်တာတောင်းတဲ့ရောက်သွားပြီဟောဒီကြတာပရမသတိယပရိယောတာနာဆိုတာပါလေမြတ်သောအကျင့်ရဲ့နောက်ဆုံးပန်းတိုင်တဲ့အဲဒီပန်းတိုင်ရောက်သွားပြီဒါမှဒီကောင်တိတ်ဒီကဲကောင်တိတ်နှလုံးမူပြီးကောင်းခေါင်ချူလိမ့်တဲ့စိတ်နေစိတ်ထားမုံမြအောင်လုံးမှာအကောင်းတဲ့ကကောင်တိတ်ရောက်ပါစိတ်နေစိတ်ထားမပြုတ်မပြင်းမဲနဲ့တော့ဘယ်တော့မှအကောင်းတဲ့ကကောင်တိတ်ရောက်ဖို့မမြင်မရှိဘူး အဲတော့အဲ့ဒီလိုအချိန်တကြီးရောက်အောင်ဆိုပြီးတော့ဒီဘုန်းကြီးဘုရားဘာသာဝင်ဖြစ်ကြတဲ့ဒါကမလေးပေါ့ဒီလိုခါကြီးရေကြီးရောက်လာတဲ့အခါမှာမိမိရဲ့စိတ်ကြီးစိတ်ထားကြီးပြင်ကိုအချိန်ကြီးကနေပြီးတော့ဒီလိုမြတ်စွာဘုရားစေသုံးပါးကျော်အတိုင်းပေါ့တတ်နိုင်တယ်မြတ်ဒီလည်းပဲတတ်နိုင်ဆုံးပေါ့လေအကောင်းပဲကအကောင်းတဲ့ရောက်ရောက်ဖို့ရရည်မြော်ပြီးတော့မကြိုးစားကြတာမကောင်းပါဘူးကောအဲအဲ့လိုကြိုးစားတဲ့နေရာမှာအထူးသဖြင့်မိမိရဲ့စိတ်နေစိတ်ထားတွေကို အဲတိုးမြင့်ပေးတဲ့နေရာမှာပေါ့လေ။ဘာဒီဘုန်းကြီးအခုခေါ်မဲ့သုတ်တန်တရားအမှန်ကောင်းပါလေ။အမှန်ကောင်းပါလေ။ဟုတ်ဒီကဝိညာဉ်ကသုတ်တာအမှန်ကောင်းပါဟုတ်ဒီကဝိညာဉ်သုတ်ပထမဤကံကစပြီးတော့ဟောရမှာလား။ဒီဝမေတုတံဒီကံသမယဘဂဝါသာဝတိယဝေရတိဒေတဝဏီအနာတပိဋိကတာအာရမေဒီနာလာကသံဃာနာတင်တဲ့အခါ ဒီမှာကတ္တဗမေးမြန်းလို့တပည့်တော်ဟောဒီလိုဟောဒီလိုနည်းဖြင့်မြတ်စွာဘုရားသံဃာကကြားနာကြရပါတယ်အခါကဘာမှာမြတ်စွာဘုရားသာဝတိညုဒီလိုအကြောင်းတော်မှာသတင်းသုံးနေတိုက်သတင်းသုံးနေတိုက်ဒီဟန်တော်များကိုဆိုရသည်ဒီတတ္တရကဘဂဝါဘိက္ခုအာမန္တိတိ အဲတရင်သုံးနေတယ်အဲ့ဒီတရင်သုံးနေရေတော်မူတဲ့အခါမှာယဟန်ယဟန်တော်မြတ်ကိုမြတ်စွာဘုရားကယဟန်တို့လို့ဒီလိုခေါ်တယ်ယဟန်တို့လို့ခေါ်တယ်တရင်ကသုံးနေတဲ့အခါလေယဟန်တို့လို့ခေါ်လိုက်ရတယ်ဘာဖြစ်လို့မြတ်စွာဘုရားယဟန်တို့လို့ခေါ်လိုက်ရတယ်လဲဆိုတော့အဲ့ဒီခိုက်တာမှာလေတချို့ယဟန်များကတခြားတစ်ပါးစဉ်းစားရင်လည်းစဉ်းစားနေမှာပေါ့နေနေနေတွေးနေတွေးနေမှာပေါ့ ဒါအခုလို့ကျွတ်ကျွတ်အာလုတ်ပြုပြီးတော့မခေါ်ဘူးဆိုလို့ရှိရင်မြတ်စွာဘုရားပဲသူတို့သိရောက်မှာမဟုတ်ဘူးသူကြီးကသူသိကြီးကသိကြီးမှာဟောဓမ္မညာလို့လို့ဓမ္မပထမဆုံးခေါ်လိုက်ရတယ်ဓမ္မဒီလိုဘုန်းကြီးများတရားဟောတဲ့ခါကျတော့ယောဂီတို့ယောဂီတို့လို့တခါတခါခေါ်ခေါ်ပြရတယ်ဆိုတော့မြတ်စွာဘုရားဓမ္မခေါ်ရပါတယ်ခေါ်ရတာအကျိုးရှိတယ်ဘာဖြစ်လို့အကျိုးရှိတယ်ဆိုတော့အခု မြတ်စွာဘုရားသုဆုံးမချက်တွေကိုလက်တွေ့ကြကြဟောဒီအခြေခံကစပြီးတော့ခုနကောင်းတဲ့ရောက်တဲ့အထိကျင့်သုံးရပါပဲကျင့်သုံးပြီးတော့သုံးလို့ရှိရင်သုံးမျိုးလုံးရည်ကြည်အောင်လုပ်ရပါဘူးရည်ကြည်မှုရအောင်ယူရပါဘူးသာသနာမိမိရဲ့နှလုံးစိတ်နှလုံးထဲမှာစောင့်လုပ်ရပါဘူးဒါနှလုံးသားမှာတော်တော်လေးကြည့်ကြည့်ဘောကစောင့်လုပ်တဲ့နေရာမှာ မြတ်စွာဘုရားဟောတဲ့တရားကိုရိုးရိုးသေးသေးမနာဘူးဆိုလို့ရှိရင်ဘာတရားဟောတယ်ဆိုတာသိနိုင်ရမလားမသိဘူးမသိဘူးဆိုလို့ရှိရင်မိမိရဲ့ကိုယ်လုံးစိတ်သုံးမျိုးလုံးပြုပြင်မပြုပြင်တာဘူးပေါ့ပြုပြင်တဲ့နိမြတ်စွာဘုရားကဟောနေတာလေကိုယ်လုံးစိတ်သုံးမျိုးလုံးရည်ကြည်အောင်ရည်ကြည်ကြောင်းတရားတွေဟောနေတာအဲ့ဒါကိုကိုယ်ကသူ့တိုက်ပြီးတော့နားမထောင်ဘူးဆိုလို့ရှိရင်ဘာတရားဟောလို့ပါပြီးမှာမဟုတ်ဘူးပေါ့ကြောင်ကျင်တဲ့ဟာတွေကြောင်ကျင်လို့ ကျင့်သုံးနေနေဟာတွေကျင့်သုံးဖို့စိတ်တွေစိတ်ဓာတ်တွေမြင့်မြတ်တဲ့တန်းကြတော့လို့အခုလိုသမာဓိဘာဝနာပညာဘာဝနာခေါ်တဲ့သတိပဋ္ဌာန်ဘာဝနာတရားတွေတုံ့ပြန်ပြီးအားထုတ်ရတယ်ဆိုတာပါဓာတ်တွေကိုယူတည်တည်လေးလေးစားစားနဲ့နာကြောင်းကိုမရှိဘူးဆိုလို့ရှိရင်อืมဘယ်ကျင့်သုံးတတ်ပါလိမ့်မလဲပြီးတော့မကျင့်သုံးတတ်ဘူးဆိုလို့ရှိရင်ကျင့်သုံးမှကိုယ်လုံးစိတ်သုံးမျိုးလုံးရည်ကျင်းပါလို့ရည်ကျင်းမှုလည်းမရဘူးပေါ့ရိုင်းရိုင်းရိုင်းနေတာပေါ့ ဒီတော့မြတ်စွာဘုရားဟောတဲ့တရားပဲစိတ်လဲလာယူတည်တည်နဲ့နာတအောင်ဆိုပြီးတော့ဒီမှာခေါ်ရတာအဲယူတည်တည်လေးလေးစားစားနဲ့နာကြပြီးတော့မမသားသားနဲ့လုံသားထဲမှာသွေးသွေးမြေမြေမမသားသားနဲ့နောက်တစ်ချက်လက်တွေ့ကျင့်သုံးတာကျင့်သုံးနဲ့ကျင့်သုံးပြအောင်ဒီလိုမှသာမိမိရဲ့ နှလုံးသားမှာကိုယ်လုံးစုသုံးမျိုးလို့ရည်ကြည်ကြောင်းမြတ်စွာဘုရားသာသနာကတ္တာသုံးလို့ရှိမကပ်တော်သလိုရောသလိုတရားနာလို့ရှိမကပ်ယူသေးသေးမနာလို့ရှိမကပ်နားရကြုံရအနေနဲ့နားလို့မဖြစ်ဘူးယူသေးသေးယူသေးသေးနာတော့နာကြပါရဲ့နှုံးသားရတော့ဆွဲပိုက်ထားပါရဲ့ဒါပေမဲ့လို့ညွန့်တဲ့အတိုင်းကိုကကိုလို့စိတ်သုံးမျိုးလို့ရည်ကြည်အောင်လို့ကျင့်သုံးလို့အရှင်းမရှိဘူးဆိုလို့ရှိရင်လည်းပဲအကျိုးမရဘူး ဒုက္ခနာစိတ်ကနာမစွတ်မကုတ်လေးမတောက်တော့ကောက်လည်းကျင့်သုံးလို့ကျင့်လဲဒါလည်းအကျိုးအများလားဟုတ်ထိရောက်အောင်ထိရောက်အောင်လုပ်ရတာထိရောက်အောင်ကြိုးစားရတာဒါကြောင့်ဘိက္ခဝေဘိက္ခဝေလူမြတ်စွာဘုရားကျင့်ကြူအာလုပ်ပြုပြီးတော့ခေါ်ရတာတဲ့သူကအကျိုးရှိတယ်အကျိုးနှမျိုးပါဘာလဲဆိုတော့တက္ကိစ္စံတဝနတဝနအဲတက္ကိစ္စံတက္ကိစ္စံတာယုကံတဝနမနတိကာရယတ္တိသာသနာတံပတ္တိ ရှိမြတ်စွာဘုရားကဘိက္ခုဝေဘိက္ခုတို့ဘိက္ခုတို့ရှေ့ကျူခေါ်ရခြင်းကအကျိုးရှိသာသနာတံပါတိမိမိရဲ့တဏ္ဍာမှာကိုလုံးသိသုံးမျိုးလုံးရည်ကြီးကြောင်းဖြစ်တဲ့မြတ်စွာဘုရားအဆုံးအမပြည့်စုံခြင်းလုံလောက်ခြင်းသည်သာဓုကတဝနာမနတိကာရယတ္တာယိုသေးသေးလေးလေးစားစားနာယူမှတ်သားခြင်းယိုသေးသေးလေးလေးစားစား ရှုမှတ်နှလုံးသွင်းခြင်းအကြောင်းတစ်ချက်နဲ့ဆက်ဆက်လျက်ရှိနေပါသည်တဲ့ဟုတ်တယ်သာသနာတော်ကြီးနဲ့ကျင့်ကြိုက်တဲ့သာသနာသာသနာဆိုတာပါဇက်ကအောနေတဲ့သာသနာမဟုတ်ဘူးစာရဲကသာသနာမဟုတ်ဘူးသူပြောလူပြောသာသနာမဟုတ်ဘူးနှလုံးသားထဲမှာစွဲနေမှာဓမ္မသာသနာခေါ်တာနှလုံးသားထဲစွဲနေတော့ဟောကိုမှုတွေရင်ကျေးတယ်နှုတ်မှုတွေရင်ကျေးတယ်အသိဉာဏ်စိတ်ဓာတ်တွေမြင့်မြတ်ထက်တန်းကြသွားတယ် ကိုမှုတွေရည်ကြည်ဖို့ဆိုတာကတော့ခုနမလုကောင်းပြောကောင်းတဲ့ဟာတွေကကြောင်ကျင်ရတာမလုကောင်းတဲ့ဟာတွေမပြောကောင်းတဲ့ဟာတွေကြောင်ကျင်ရတာသုံးမှုရည်ကြည်တာစိတ်နေသေးတာတွေမြင့်မြတ်တဲ့တန်းကြပါအောင်လို့ကုသိုလ်သတိပ္ပံဘာဝနာတရားတွေဓမ္မအားထုတ်ရတာဘယ်ပုံပဲနည်းဒုတိယတရားတွေကကြောင်ကျင်ဒုတိယတရားတွေကိုယ်မိမိရဲ့စိတ်နေစိတ်ထားတွေမြင့်မြတ်တဲ့တန်းကြပါအောင်လို့တို့ပြင်ပေးရတယ်ဆိုတာပေါ့ဗျာရသော်ဗျာလိစ္ဆနေငါးပါးပါလို့ဟောကြားထားတာ သုံးမရသုံးမရောက်မယ်ကိုယ်လုံးစိတ်သုံးမျိုးလုံးရေကျေးကြောင့်ဉာဏ်ဓမ္မတိပညာကျင်ပြရတယ်ဆိုပေါ်ပြတာလားအဲ့ဒါလို့လက်တွေ့ကြကြကျင့်သုံးပြီးတော့ကိုယ်လုံးစိတ်သုံးမျိုးလုံးရေကျေးကြောင့်ဖြစ်တယ်သီလဓမ္မတိပညာခေါ်တဲ့အကျင့်တရားတဲ့သာသနာပေါ်အဲ့ဒီသာသနာကိုယ်လုံးမှာကိုယ်ဟာကိုယ်ပြည့်တယ်နော်မလုံနိုင်ဘူးဆိုလို့ရှိရင်မပြည့်စုံဘူးတာရဲကသာသနာတောက်တဲ့သာသနာပဲ သံဃာတော်ကြီးညာတော်ကြီးဟောတဲ့သာသနာပဲဒါပဲရှိနေတာပဲကိုလုံးမှာကိုရတဲ့သာသနာမျိုးကိုကပြည့်စုံအောင်လုံးမှာကိုယ်တဏ္ဍာမှာတွေ့လာတဲ့သာသနာမျိုးအဲ့ဒါသာသနာတံပတ္တိခေါ်ပါသာသနာတံပတ္တိကိုလုံးစိတ်သုံးမျိုးလုံးရည်ကြည်ကြောင်းပြည့်တဲ့မြတ်စွာဘုရားဆုံးမကျဲမိမိရဲ့စိတ်နှလုံးထဲမှာပြုပြီးဝါဝဖြစ်နေခြင်းဒီအကျိုးတရားအကျိုးတရားလို့မြည်ဒီမှာတက်ဆိုင်ရာအကြောင်းနဲ့မကင်းစကားဘူး အဲ့ဒီသက်ဆိုင်ရာအကြောင်းကဘာလဲဆိုတော့သဝနာနာယူမှတ်သားရမယ်ဒေဘုံပင်ဤကိုမူရနှုတ်မှာနှုတ်မူရဒီကြည့်အောင်လုပ်ရတဲ့ဒေဘုံပင်ဤအချင်းမိမိရဲ့စိတ်နဲ့စိတ်ထားဖြင့်ညဉ့်ညတ်တန်းကြတော့တိုးမြင့်ပေးရတယ်ဆိုတာပေါ့ဒီတိုးမြင့်ပေးတဲ့ဤဒုတိယတရားတွေကြောင်းချင်းစိတ်နဲ့စိတ်ထားတွေတိုးမြင့်ပေးတဲ့ဤပါလို့ခေါ်ကြတဲ့သဝနာနာကြရတာ နာကြဆိုတာလည်းပဲမယုံမသိမလေးမစားဒီလိုမဟုတ်ဘူးယိုသေးသေးလေးလေးစားတာကာရုကံယိုသေးသေးလေးလေးစားတာနာကြတခြားတစ်ပါးရှိမတော်ရှိသေးနဲ့ဒါကြတဲ့ဟောကြားတဲ့တရားပေါ်မှာစာပြီးတော့ပေါ့လေနားလည်းလည်းကြားနားရတဲ့ဖြင့်ခါတဲ့နှလုံးသားတဲ့သွေးပါပြီးတော့အနဲ့ဒီပဲဒီခါတဲ့သိသွားယိုယိုသေးသေးနာကြတာနာကြမှာလက်တွေ့ဒါမှနှလုံးသွင်းတတ်တာမနတိကာရဆိုတာနှလုံးသွင်းရှိမှတ်တာပါ ရှိမှတ်တဲ့ခါမျိုးမှလည်းမယုံမသိဘူးဓာတုကမနတိဓာရဆိုအဲ့ဒီသွားဒီဒီဒီလေးလေးစားစားရှိမှနှလုံးသွင်းခြင်းတဲ့ပထမဆုံးကုသမိယဉာဏ်ရဖို့နောက်ဘာဝနာမိယဉာဏ်ရဖို့ဘာဝနာမိယဉာဏ်ပွားရင်မှကုသမိယဉာဏ်ရှိထားမှာသာဝနာဝရှိထားမှာဒါမှပွားလို့ရတာပဲဆိုဆိုလိုတာကတော့ကုသမိယဉာဏ်ဘာဝနာမိယဉာဏ်ဒီဉာဏ်ပွားမှာဒါမှသာဝနာသာမတိမိတန်တာပြည့်စုံတယ်လို့ပြောဆိုရတယ်ဗျာမြတ်စွာဘုရားခေါ်တော်မူရတာတခြားတော့ အာယုန်ဒီအဲတွားနေတဲ့စိတ်တွေကိုမြတ်စွာဘုရားကသူဟောမဲ့တရားပဲဆိုတော့လဲလာတယ်ဆွဲကြည့်လိုက်တာဒီကစိတ်ညာဦးလေးလဲလာတယ်ဆွဲကြည့်လိုက်တာခေါ်တော်မူတာတတရာကောဘဂဝါဘိက္ခုအာမံတေတိတတရာထိုတို့သောတိမြို့ဇေတဝန်ကျောင်းနဲ့တရေသုံးတော်မူသောအခါ၌ဘဂဝါမြတ်စွာဘုရားသည်ဘိက္ခုယဟန်တို့ကိုဘိက္ခဝတိယဟန်တို့ထူ၍အာမံတေတိရှေ့ချူခေါ်တော်မူ၏ အဲ့လိုကျေးဇူးခေါ်တော်မူတဲ့အခါမှာယဟန်များကဘာလို့ယဟန်များကပတ္တန်ဒီဒီဘုကဘာဝတော်ပြစ္ဆာတော်တုံးတဲ့ပတ္တန်ဒီဒီကောင်းပါပြီဗျာလို့တရားနာကြမဲ့ယဟန်တော်များကဘာလို့မြတ်စွာဘုရားကိုသကရုပ်ပေးကြအဲ့လိုသကရုပ်ပေးပြီးတဲ့နောက်ပိုင်းမှာပေါ့မြတ်စွာဘုရားဘာကောဘကဝါအဲမြတ်စွာဘုရားတကားစပါတယ်ဟုတ်ပြီက

သူနောထနားဆိုင်ကြကုန်တော့တာရုကံရိုးရိုးသေးသေးလေးလေးစားစားမနတိကရောထနှလုံးသွင်းကြကုန်တော့ဗာသိတာမိတိငါပြဟောပြီးအံ့ဟုဘဂဝါမြတ်စွာဘုရားဩဝါဒမိတော်မူ၏တဲ့အဲ့ဒါလို့မြတ်စွာဘုရားကတရားကြီးကညာတော်များကကောင်းပါပြီဘုရားကောင်းပါပြီဘုရားပြီးတော့မြတ်စွာဘုရားတရားစပါတယ်တရားစတထာတတာဘိကဝေဥပပရိတထာတာဘိကဝေဘိကဥပပရိသေယယထာယထာ ယထာယတာဥပပရိက္ခတောဗိဒါသတ္တဝိညာဏအဝိခိတံအဝိတတံဣဇတံအတ္တတိတံအနုပါဒာယနပရိတတေယဗိဒါဘိကွေဝိညာဏေအဝိကိတေအဝိတိတေတတိဣဇတံအတ္တတိတေအနုပါဒာယအပရိတတတော အာယတိဇာတိသရာမရဏဒုက္ခသုဇယောနာဟောတိဧကဝိငိုင်းစေသာရန်တော်များတို့ယထာယထာကျင့်ကျင့်ရှင်းရအားဖြင့်ယထာယထာဗိဓာဗိဓာအပြင်ပအာယုတို့၌ယထာယထာကျင့်ကျင့်ရဖြင့်ဥပပရိခာတော့ကျွမနှလုံးသွင်းသောအတ္တထုအတ္တထုတန်မြာဘေးကိုကျွမြင်သောယောဂီပုဂ္ဂိုလ်၏ ဝိညာဏံစိတ်တဝိညာဉ်သည်အဝိကေတံအဝိကေတံအဝိကေတံမပြည့်သည်မပြည့်မပြန်သည်အဝိတတံမရွေချသည်ဣဇတံအတွင်းတဏ္ဍ၌လည်းအတ္တန္တိတံမယတ်တီသည်ဝမယတ်တီပဲအနုဘာဒယနပ္ပရိတတေယနပ္ပရိတတေယ မစွဲလာမတတ်မဲ့ရာတဲ့တသာတသာထို့ထို့ချင်းရာအပြင်ဘေကုတန်တရားတွေကိုကျွမြင်သောယောဂီပုဂ္ဂိုလ်၏ဥပပရိသေယရှုမှတ်ရာဤတဲ့မာလိုကတော့စိတ်သားတဲ့ဟောဒီစိတ်ကလေးဆိုတာရှိတယ်နော်စိတ်ကလေးစိတ်ကလေးဝိညာဉ်လေးပြည့်တတ်တဲ့သဘောလေးအဲ့ဒီပြည့်သူပြည့်တတ်တဲ့သဘောလေးဟာတဲ့အပြင်ကအာယုံလည်းပဲ မပြေးမပြတ်မရွေ့ချအတွင်းမှာလည်းပဲမရက်ဘူးမစွဲလားမတတ်မဲ့တဲ့နီးနဲ့မစွဲလားမတတ်မတတ်မဲ့နိုင်လောက်တဲ့နီးနဲ့တန်မြာပြီးရှုနေတဲ့ပုဂ္ဂိုလ်ဟာထိမ့်သိမ့်စောက်စောက်ကာကွယ်ရှုမှရ၏ဒီလိုဆိုရတယ်မှာဗိဓာဘိကွေဝိညာဉ်ဤအဝိကိတ္တိအဝိတ္တိတတိအဇ္ဇတံအတ္တံဖြစ်တိ

ဣဇတာအတွင်းသံဃာ၌လည်းအတ္တတိတိဘာယတမဲ့တဲ့နေရာပြင်မရတိတိတတိရှိလာသောအပရိဒအနုပါဒယအပရိဒတာတော့အနုပါဒယအပတိတတာတော့မတွဲလာမတတ်မဲ့သောပုဂ္ဂိုလ်မှာယောဂီပုဂ္ဂိုလ်မှာအာယတိနောခာ၌ဇာတိဇရာမရဏဒုက္ခသံဃရောဘဝတည်ရှိရခြင်း အိုရခြင်းနာရခြင်းသိရခြင်းဒုက္ခနဲ့ဆင်းရဲဆင်းရဲစုဤဖြစ်ခြင်းသည်နာဟောတိမလာနိုင်တော့ဖြစ်နိုင်တော့တဲ့ဘဝတိကြည့်ရတဲ့ဆင်းရဲအိုရတဲ့ဆင်းရဲနာရတဲ့ဆင်းရဲသိရတဲ့ဆင်းရဲကြွကြံတဲ့ဆင်းရဲစုအကုန်လုံးမရှိတဲ့အကုန်လုံးဒီမှာချုပ်ငြိမ်းသွားမယ်ဆိုတော့သိတယ်ပေါ့ဒါပါပဲအဲ့ဒါလိုမြတ်စွာဘုရားအကျဉ်းချုပ်ပေါ်ဒီတရားလေးမိတ်ကြားပြီးတော့ နေရာကထပြီးတော့ကဏ္ဍကူကြီးစိုက်ထဲဝင်သွားတော်မူပါတယ်အဲတော့သောသောပိုင်းကမြတ်စွာဘုရားဓမ္မတတိခံထားတာမြတ်စွာဘုရားရဟန်းတော်များတော်မှာပရိညင်ပြုထားတာပါတဲ့ဥဒိကဝိပင်္ဂံဝဘိက္ခုဒိဋ္ဌိတာမိသုနောတသာရုကမနတိကရောတာဗာတိတာမိတဲ့ခြေသားတို့သင်ခြေသားတို့အား အကျင့်ဒေသနာအကျဲဒေသနာခေါ်တဲ့ဥဒိတဝိညာသုတ်သုတ်တံကိုငါဖျားကရုဏာရှိသောပညာအပြင်ဟောကြားမယ်နားထောင်ကြတခြားတစ်ပါးစိတ်မသွားစီပဲနဲ့ငါဖျားဟောတဲ့တရားပေါ်မှာယုံသေးသေးသူးဆိုင်နာကြကြငါဖျားဟောမယ်ဆိုတာပေါ့တိုက်တိုက်တိုက်တွန်းနဲ့ဝင်လဲဝင်ခံနိုင်တယ်အခုဒီမှာကတော့ ဥဒေသခေါ်တဲ့အကျင့်ဒေသနာလေးဟောဒီကောင်းစဉ်လေးမတိကာလေးတော့မြတ်စွာဘုရားဟောကြားပြီးတော့တကယ်နေရာထပြီးတော့ကန္နဂုရိတိုက်ထဲကြွသွားတယ်ဘာလို့လဲဒီပါဓမ္မရတော်များအထက်ကျုံနေတာပေါ့အထက်ကျုံနေရဲ့အဲ့ဒါအထက်ကျုံနေတော့မြတ်စွာဘုရားအကျဉ်းချုပ်ဟောသွားတဲ့ဒေသနာကိုမြတ်စွာဘုရားအဲထံလိုက်ပြီးတော့ဗောလေဆက်လက်ပြီးတော့အကျေဟောဖို့ရ ဟောတော်မူပါလို့တိုက်တွန်းတဲ့ပုဂ္ဂိုလ်ကလည်းတဘာမှမရှိဘူးအမှန်ဘယ်သူမှလည်းမဝင်ဘူးနဲ့တူပါတယ်ထိုက်ကြုံနေတဲ့လက်ထိုက်ကြုံနေတော့ဘယ်ပုဂ္ဂိုလ်မြတ်စွာဘုရားအကျဉ်းချုပ်ဟောထားတဲ့အကျဉ်းမချဲပဲနဲ့ပဲအကျဉ်းချုပ်တော့ဟောထားတဲ့ဒေသနာရဲ့အနဲ့အတိပဲဒီသီလနဲ့ပြီးတော့ချက်ချင်းချက်ချင်းပြီးတော့ဝေဖန်ဟောကြားနိုင်တယ်လေလို့ကြည့်တဲ့အခါမှာမာကိစ္စနာဆိုတာအရှင်မာကိစ္စနာနဲ့သူသွားပြီးတော့ယူရတာဒီပုဂ္ဂိုလ်တန်ချင်းကပြီးတော့ မြတ်စွာဘုရားဟောကြားထားတဲ့ဥဒ္ဒီကအကျင့်ဒေသနာမာတိကာကိုအကျယ်ချဲ့ထွင်ပြီးတော့ဝေဖန်ပြီးတော့ဟောဖို့ရငါတို့လည်းဒီသွားရောက်ပြီးတော့တိုက်တွန်းမှာပဲဆိုတာဒီအကြံဖြစ်တယ်အကြံဖြစ်တဲ့အတိုင်းပေါ့လေရန်တော်များအရှင်ကိစ္ဆာနာအရှင်ကိစ္စည်းမထေရှိရသွားရောက်ကြပါတော့သွားရောက်ပြီးတော့ဒီမှာတောင်းပန်တယ်ပေါ့လေအဲတော့တောင်းပန်မှုနေရာတော့မှာစာထဲမှာပါနေပါတယ်အဲ့ဒီတောင်းပန်မှုကြီးခဏထားအောင်ပေါ့လေကိုယ်တော်မြတ်စွာဘုရား အကျဉ်းချုပ်ဟောတာတဲ့ဒေသနာလေးကိုပဲဘုန်းကြီးတို့ကတီးနာလိုက်အရေးကြီးပါတယ်ကမလူရင်းအကျဉ်းချုပ်ကြီးနားလည်သွားလို့ရှိရင်အဲဒီအကျဉ်းချုပ်အခြေတည်ပြီးတော့အကျယ်ချက်ထွင်ပြီးတော့ဟောရတဲ့ဟာဒါမှလည်းကောင်းသဘောပေါက်တယ်အဲတော့ဘုန်းကြီးတို့ကြီးကြီးဆရာတော်ဘုရားကြီးကလွယ်လွယ်နဲ့မှတ်နိုင်အောင်ဆိုပြီးတော့မြတ်စွာဘုရားအကျဉ်းချုပ်ဟောထားတဲ့တတတတဘိက္ခွေဘိက္ခုဥပပရိသေယယထာယထာဥပပရိခါတော့ ဗိဒာသတ္တဝိညာဏအဝိဇိတံအဝိတတံဥဇတံအတ္တတိတံအနုပါဒယနပရိတတေယဗိဒာဘိကွေဝိညာဏိအဝိဇိတိအဝိတတိတတိဥဇတံအတ္တတိတေအနုပါဒယအပရိတတတောအာယတိဇာတိဇရာမရဏဒုက္ခသူရယောနာဟောတိအဲ့ဒီအကျဉ်းချုပ်မြတ်စွာဘုရားဟောကြားတဲ့ဟာလေးလွယ်လွယ်နဲ့ဗောလိကုပမာမှုနဲ့မှတ်သားနဲ့အောင်ဆိုပြီးတော့ကြပြလေးရှိတယ် ဒီကုန်းကြီးကိုဆုံးပါပါတယ်ဒါတော့ကြားရစိတ်တဝိညာဉ်တဲ့အပြင်မှာတွေ့တဲ့စိတ်တဝိညာဉ်ဆိုတာစိတ်တဝိညာဉ်အတိစိတ်တကလေးပါလို့စိတ်တဝိညာဉ်အပြင်မှာတွေ့မြတ်စွာဘုရားတော်မိမိရဲ့စိတ်ကလေးအပြင်မှာတွေ့တဲ့နည်းနဲ့ကျင့်သုံးနိုင်ရမယ်အထက်မှာလည်းပဲမရမရတဲ့နည်းနဲ့လည်းပဲကျင့်သုံးရှိမှနိုင်ရမယ်မစွဲလားမတတ်မရဘူးဆိုတာပါလို့စိတ်တဝိညာဉ်အပြင်မှာတွေ့ အတွင်းပဲလေရက်လေမတီးအတွင်းမှာလည်းရက်ရက်တည်ရဘူးတဲ့မြတ်စွာဘုရားဟောကြားတာကဒီပဟိတိဆန်းဆန်းပဲပဟိတိပါပဲလေပဟိတိပါပဲပဟိတိဆိုတာဇဂထာပေါ့ဇဂထာပွက်ဇဂထာပွက်ပြီးတော့မြတ်စွာဘုရားကဏ္ဍကုတိတိုက်ဆိုကြွတာတော့အဲ့ဒီဇဂထာလေးတွေခေါ်ရမှာပါလို့သိတာဝိညာဉ်အပြင်မတွေ့အတွင်းပဲလေရက်လေမတီးတဲ့ဗိဒ္ဓသတ္တဝိညာဏ အဝိတံအဝိတတံအဲ့ဒါကိုဘာသာပြန်လဲအစ္ဆတံအတ္တထိတံတဲ့အတွင်းပဲလေရလေမတိအဲ့ဒီဟာကိုဘာသာပြန်လဲကျွမ်းမီလိုကင်းဆာလောင်ရှင်းအောင်တဲ့အနုပါဒာယနပတိတတေယတဲ့အဲ့ဒါဘာသာပြန်လဲကျွမ်းမီလိုကင်းဆာလောင်ရှင်းအောင်ကျွမ်းမီကိုရှင်းတော့ငါကောင်လေးပဲတတ္တဝါကောင်လေးပဲဆိုပြီးတော့ကျွမ်းမီလေးရှင်းအောင် ပြီးတော့ตายာတတ်မဲ့မှုတွေလည်းပဲအစာလောင်ကြီးနဲ့ကျင်းအောင်ကျဲမိလို့ကျင်းစာလောင်စာလောင်ကျင်းအောင်ကျဲမိလို့ကျင်းစာလောင်ရှင်းအောင်ရှုမှတ်ဆောင်တော့တဲ့ရှုမှတ်တယ်ဆိုတာအမှန်ကအမှန်တိုင်းကြည့်တာဟုတ်လားပေါ့အရှိကိုအရှိတိုင်းကြည့်တာပါပဲသဘောမှန်ကိုသဘောမှန်တိုင်းကြည့်တာပါပဲပရမအခြေခံသဘောမှန်နေနေအောင်ရှုရတယ်အဲ့ဒီသဘောမှန်ကြီးကအချင်းချင်းကြောင်းကျိုးဆက်နွယ်ပုံလေးတစ်ဆင့်တိုးပြီးတော့ရှုရသိရတယ် ဒါချင်းချင်းကြောင်းကျိုးဆက်နွယ်ပြီးတော့ဖြစ်ပုံလေးရှုပြီးတဲ့အပေါ်မှာသူတို့ရဲ့ဖြစ်ပေါ်ပြီးတော့ရင်ညောင်းကြောက်ွယ်သွားဖို့ဘောလေးကြောက်လိုက်နဲ့ဆင်းရဲဖို့သူသဘောတိုင်းသူဖြစ်ပုံလေးတွေပေါ့လေကြောင်းကျိုးဆက်နွယ်ပြီးတော့ဖြစ်နေတဲ့ယုံနာတရားတွေပေါ်မှာမမြဲဘူးဆင်းရဲဘူးသူသဘောတိုင်းသူဖြစ်ပုံလေးပေါ့ဒါဒီညောင်းကြည့်ရတာဓမ္မလည်းပဲအစွဲလန်းနေကျင့်ပါကိုတာယာမှုတွေလည်းပဲကျင့်ပါကို ကျက်မိလို့ပြင်ကာလောင်ရှင်းအောင်ရှုမှတ်ဆောင်တော်တဲ့ရှုမှတ်ဆောင်အကျိုးကဘာလို့ဒီလိုရှုမှတ်ဆောင်လို့ပြင်ရှုမှတ်ဆောင်ရှုလို့ပြည့်စုံသွားလို့ရှိရင်ဘာအကျိုးတွေရကြလဲအာတိဇတိတရာမရဏဒုက္ခသမှုရိယာသံဘောနာဟောတိတဲ့နောက်နောက်ဖြည်ရေးတဲ့နောက်နောက်ဖြည်ရေးဆိုတာဖြည်ရေးဆိုတာဇာတိကိုပြောတာဘဝတိကိုပြောတာနောက်နောက်ဖြည်ရေး ဥတီပိနဲ့နဲ့ဥတီပိဆိုတာဥဆိုတာကသရာကိုပြောတာပိဆိုတာမရဏကိုပြောတာနောက်နောက်ကြည်ရင်ဥတီပိနဲ့ဘဝတိဖြစ်တယ်ဆိုလို့ရှိရင်ဒါနောက်ပိုင်းရတခါတည်းကပ်ပြီးတော့ပါလာတာလေမူချင်းမနဲ့အိုရမှာဒါလည်းပဲပြီးပြီပါပဲဥပိစုကြီးအဲနောက်ဆုံးတရားမှာတီပိစုကြီးကြွကြံတဲ့ကိုသိရသိသိရလေးဒါလည်းဖြစ်ရတာဒါလည်းပဲဘယ်သူမှမချောင်းနိုင်ဘူး နာဂန်နဲ့ယန္တာပုဂ္ဂိုလ်များကတော့စိတ်ဆင်းရဲတော့သူတို့ရှောင်လို့ရတယ်။ဘာဖြစ်လို့လဲဆိုတော့စိတ်ထိခိုက်တဲ့ဒေါသသူတို့ပယ်လိုက်။စိတ်ထိခိုက်တဲ့စိတ်ထိခိုက်တဲ့ဒေါသအရတ္တမနဲ့အဲနာဂာမိမနဲ့အရတ္တပယ်လိုက်တယ်ဆိုတော့သူတို့မှာတနှုတ်နှုတ်နဲ့စိတ်ထဲမှာဘောဒီမချမ်းသာဘူးဒေါမနတာမရှိတော့သို့တော့ကိုကြည့်ရတော့ကိုဆင်းရဲတော့ဒါတော့ကျင်ပါလိမ့်တယ်သူတို့။ဘုရားရဟန္တာလည်းရှောင်လို့မရဘူးကိုဆင်းရဲဖြစ်ရတယ် အဲ့တော့ကျွင့်ကြံတဲ့ကိုယ်စင်းရဲ့စိတ်စင်းရဲ့တဲ့ကြံတဲ့စင်းရဲ့တွေဟောဒီတောကပြုဒီဝအစဒီဟောဒါဒီအကုန်လုံးပါပဲဒါဒီဘဝတိရလာတယ်ဆိုရင်ဘဝတိနဲ့စတဲ့စင်းရဲ့တွေဒါကမကင်းနိုင်ဘူးနောက်နောက်ဖြစ်ရင်ဥတည်ပင်းနဲ့ဝန်လေးစွာလာတဲ့အမနာဝန်လေးတဲ့ဒုက္ခတွေပဲတဘဝနဲ့မပြီးဘူးငဘဝနဲ့မပြီးဘူးဘဝဆက်ဆက်မပြီးဘူးဘဝဘုံများစွာဘုံကလည်းပဲကြုံခဲ့ရပြီယခုလည်းပဲဓမ္မဘဝတိရထားတော့ဘဝတိနဲ့စတဲ့ဥရတာပြီး ပြီးတော့နာရတာဒီနောက်တစ်ချိန်သိရအောင်ပါပဲအခုကြည့်တော့ကိုယ်သိရသိရတာဒီဒေါသမကင်းသေးဘူးဆိုတော့စိတ်ထိကြိုက်ပြန်ကျုံကြပြီဆိုလို့စိတ်ကြီးထိကြိုက်ပြီးတော့တနှုံနှုံနဲ့စိတ်ချမ်းသာမှုတွေဖြစ်ရတာလေသူ့ရင်ကူချိုးမှုတွေဖြစ်ရတာလေတဲဝင်လေးကြာကောင်းတာဒီဝင်ကြီးကအမှန်လေးတယ်ဘုရားညရထန်ထားရတာဒီဝင်ကြီးကကြောက်ရဟနာဖြစ်မှာပဲဒီဝင်ကြီးကြမှာပဲအဲရဟနာဖြစ်တဲ့အောင်တော့မှ သောတာပန်လောက်ဖြစ်သွားတယ်ဆိုလို့ရှိရင်တော့တော်တော်သက်သာကြရသွားပါပြီအပေဝင်ကြီးကြသွားပြီအပေမှာဖြစ်ရတဲ့ဒီဒုက္ခတွေဒါကြီးသက်သာရရသွားပြီပြီးတော့လူဘဝနတ်ဘဝကိုလည်းသူပတိဘဝမှာပဲသုံးကြီးဆန်းကြီးနေတဲ့ခုနဘဝနဲ့တူပြီးတော့မဖြစ်တော့ဘူးဒါလည်းပဲတော်တော်သက်သာရသွားပြီတွေ့ကြည့်မယ်ဆိုလို့ရှိရင်သံဃာဘေးတွေဟာအပေပြီးတော့ဝင်နေကြရမလားကောင်းတယ်ဒီလိုချင်းအပေဘေးရမလားဝင်နေကြကောင်းတယ် အနည်းဆုံးအပေပေးကပေါ့လေအပေဝင်ကြီးကြသွားပေါ့အပေချင်းရဲ့ကြီးလုံးဝတခါလေးကြသွားပေါ့အမှန်ရေးကြည့်ပါလားနောက်နောက်ဖြစ်ရင်ဥတီပေးနဲ့ဝင်လေးစွာလာဒုက္ခခပင်တဲ့ဒုက္ခကြီးများကြီးဖြစ်ရင်အကောင်းတာလေဒုက္ခဆိုရင်လုံးဝကျင်းပြီတဲ့လုံးဝကျင်းတယ်ဘယ်လောက်ကောင်းလဲမကောင်းတာတွေလုံးဝကျင်းသွားတယ်ဆိုတော့နေရမှာပဲဒုက္ခဆိုရင်လုံးဝကျင်းပြီတဲ့ဝီပင်ဥဒိမိကွန်းဒီဥဒိကဝိညာဉ်တဲ့ မြတ်စွာဘုရားကမှဟောကြားထားတာကအကျဉ်းအကျဉ်းချုပ်ကောင်းစဉ်လေးပါအဲ့ဒါလေးဘုန်းကြီးတို့ထိုးရမယ်စိတ်တဝိညာဉ်ရင်မထွဲအတွင်းပဲလဲရလျက်မတည်တွဲပြီးလွတ်ခြင်းသာလောင်ရှင်းအောင်ရှုမှဆောင်သောစိတ်တဝိညာဉ်အပြင်မထွဲအတွင်းပဲလဲ က်လျက်မတည်သွက်မိလွကင်းသာလောင်ရှင်းအောင်ရှုမှတ်ဆောင်တော်သို့ တာတိသရမရဏဒုက္ခသမုရယောနာဟောတိအာယတိနောင်ခါ၌ဇာတိသရမရဏဒုက္ခသမုရယောဘဝတိဖြစ်ရခြင်း၊ဥရခြင်း၊ပြရခြင်းကျင့်ကြံတဲ့ဆင်းရဲဆင်းရဲစု၏ဖြစ်ခြင်းသည်နာဟောတိမလာနိုင်တော့ဖြစ်နိုင်တော့တဲ့နောက်နောက်ဖြစ်ရေးဥတည်ပေးနဲ့ဖြစ်ရေးဆိုတာဇာတိပြောတာနောက်နောက်ဖြစ်ရေးဥတည်ပေးနဲ့ ဝန်လေးစွာလာဒုက္ခခပင်လုံးဝပြင်းသည်ဝိပင်ဥဒိမိဂွန်သည်တဲ့ဆိုရမယ်နောက်နောက်ဖြစ်၏ဥတိဝိနှင့်ဝန်လေးစွာလာဒုက္ခခပင်လုံးဝပြင်းသည်ဝိပင်ဥဒိမိဂွန်သည်နောက်နောက်ဖြစ်၏ဥတိဝိနှင့် ကိုလေးစွာလားဒုက္ခသဘင်လုံးဝကျင်သည်ဝိပင်ဥဒ္ဒေမိကွန်းသည်နောက်နောက်ချေ၏ဥဒ္ဒေပင်နှင့်ကိုလေးစွာလားဒုက္ခသဘင်လုံးဝကျင်သည်ဝိပင်ဥဒ္ဒေမိကွန်းသည် ဟာနဲ့ပေါင်းပြီးတော့စိတ်ဓာဝိညာဉ်အပြင်းမထွဲအတွင်းပဲလဲရက်လျက်မတည်ဆွဲမီလောကင်းသာလောင်ရှင်းအောင်သူမှဆောင်းတော်နောက်နောက်ဖြစ်၏ ဥသိပိနှင့်ကိုလေးစွာလားဒုက္ခကပင်လုံးဝကင်းသည်ဒီပင်ဥဒိမေကွန်းသည်သိတဝိညာဉ်ပြင်မထွေအတွင်းပဲလေရက်ရက်မတိသွေပြီလောကင်း သာလောင်ရှင်းအောင်ကျွမဆောင်သောနောက်နောက်ဖြစ်၍ဘုသေဝေနှင့်ဘုနေစွာလာဒုက္ခတပင်လုံးဝကင်းသည်ဒီပင်ဥဒိမေကွန်းသည်တတတဘိကဝေဘိက္ခုဥပပရိကေယယထာယထာဘိဒသတဝိညာဏအဝိကိတအဝိတတံ အဇတံအတ္တန္တိတံအနုပါရယနပတိတတေယဗေဒာဘိကွေဝိညာဏိအဝိခေတိအဝိတေသတိအဇတံအတ္တန္တိတေအနုပါရယအပရိတတတောအာယတိဇာတိစရာမရဏဒုက္ခသုရောနာဟောတိမြတ်စွာဘုရားရှင်းချုပ်ဟောဒီဟောပြီးတော့နေရာမှာထားတော်မူပြီးတော့ကဏ္ဍကိုတိုက်ထုတ်ကြွသွားတော်မူ မိမိရဲ့စိတ်ကလေးကိုအပြင်းနဲ့မထွက်စေရဘူးတဲ့ဒါကပရှိတိဆန်နဲ့အပြင်းမထွက်တယ်အပြင်းမထွက်ဘူးဆိုတော့အပြင်းထွက်တယ်ဆိုတာလည်းရှိတယ်အသေးပဲရောက်နေတာပေါ့ဒါစိတ်ကလေးအပြင်းထွက်တယ်ဆိုတာပါအပြင်းမထွက်ဘူးဆိုတာပါပေါ့ဒါလိုအပ်တယ်အတွင်းပဲလေရက်လျက်မတီးတဲ့အတွင်းမှာမရရဘူးဆိုတော့อืมဒီကတော့ကြွက်ကြတဲ့ခါပေါ့စိတ်အတွင်းမှာလည်းမရရဘူးဆိုတော့ကဲသားလား အတွင်းမရရဘူးဆိုအတွင်းရတယ်ဆိုတာရှိနေပြီပေါ့အတွင်းရတယ်ဆိုတာဘာဆိုတာလည်းပဲဒီမှာအတိပ္ပယ်ကြီးငုံနေအဲ့ဒီငုံနေတဲ့အတိပ္ပယ်ကြီးလည်းခေါ်ရမယ်အတွင်းရတယ်ဆိုတာဘာအတွင်းမရဘူးဆိုတာဘာပေါ့ဒါလေးလည်းခေါ်ရမယ်ကျွဲ့ပြီးလုတ်ကင်းဆာလောင်ရှင်းအောင်တဲ့ကျွဲ့ကျွဲ့အလန်းကြီးပေါ့တတ်မဲ့တဲ့သဘောတွေပေါ့အဲ့ဒါဒါလေးလည်းပဲအတိပ္ပယ်ခေါ်ရမှာပေါ့ပါရင်းများစွဲနေတာတော့ပါရင်းများတတ်မဲ့နေတာတော့ပေါ့အဲ့ဒါဒါလေးလည်းခေါ်ရမယ် အဲဒီသရုပ်တွေကိုနောက်နေ့ကြမှာပဲဆက်လက်ပြီးတော့ဒီမှာခွဲရမှာပါတော့အဲဒါကတွေးထားပါဘူးအပြင်ထွက်တယ်ဆိုတာကဘာလဲအပြင်မထွက်ဘူးဆိုတာဘာလဲအတွင်းမှာမရောက်ဘူးဆိုတာဘာအတွင်းမရောက်ဘူးဆိုလို့ရှိရင်အတွင်းရတာတော့ရှိနေပြီဘာဆိုတာပေါ့ပဟိလီပဲသကထာပဲတော့တော်မြတ်စွာဘုရားကယဟန်တော်မြတ်ဘောဒီအကျဉ်းချုပ်ဥဒိတမာတိကာလောက်ဟောပြီးတော့ပဟိလီသကထာလေးလောက်သာဟောပြီးတော့အဖြေမပြီးတော့မမူခဲ့ဘူး အဖေအဖေပြေတော်မူဝဲနဲ့နေရာမှာထတော်မူတော့ကန္နာကုတိတိုက်ထဲဝင်သွားတော်မူတယ်ဒါလိုပဲဘုန်းကြီးဒီနေ့တော့ပဟီဒီပေါ့ဒီကထာလေးတော့ပြောပြီးတော့ဒီတရားဝတ်သိရအောင်ဟုတ်လားဒါလေးတော့လက်မငါကြားမှာပဲဒီကထာပဟီဒီရဲ့အဖြေလေးပေါ့သိရမှာလက်တွေ့လုပ်ငန်းရှင်နဲ့စပြီးတော့ပါလားဒီသိရမှာဒီဒါပဲတော့ကြောက်တယ် ယနေ့ယခုမိတိမနေကေဥပတိပါဏတာပါဠိတော်ဝိပင်္ဂဝက်ရှစ်ခုမြောက်ဥဒိတဝိပင်္ဂသုတ်တံအကျဉ်းချုပ်ကောင်းစဉ်နာဂမတတော်ဓမ္မသဝနာကုသကံစေတနာ၏အစွမ်းအာနုဘောကြောင့်ပြနာပြေတတ်ပေါင်းရပြီးသူတော်ကောင်းတို့သည်ကုသသာသနာတော်၏ကျုံကြိုက်ခိုက်ကုသခါကြီးရကြီးမှာနှစ်တေကုခါကြီးမှာပေါ့နှစ်ဟောင်းကိုလည်းပဲကုသမင်္ဂလာနဲ့တုတ်ဆက် နှစ်တစ်ကိုလည်းပဲကုသမင်္ဂလာတွေနဲ့ငြိမ့်ငြိမ့်ဆိုင်ဆိုင်ကျိုးစုနိုင်ရေးအတွက်ဒါနသီလအတူတူမိမိရဲ့စိတ်နေစိတ်ထားတွေမိမိရဲ့ထက်တန်းကြတော့အောင်လို့ညှင့်တင်ပေးတဲ့အခုလိုဘာဝနာတရားတွေပြည်ပြီးဟောအားထုတ်ပြီးကြလားဥပဒနာဉာဏ်ရှင်အရှင်တိုင်းတဲ့ကာယနာနဘာတိချင်းကြီးဖြစ်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်ပြုနိုင်ကြပါစေ။